နေ့2021ခုနှစ်ဖေဖော်ဝါရီလ12ရက်တောက်ကြနေ့ဆမ်ရန်စကိုဘေးရီယာမရှိတဲ့ထေရဝါဒကမ္မဋ္ဌာန်းလမ်းစဉ်အပိုင်းတရားရောက်တော့ပါဒီအပိုင်းတရားမှာသဘောတရားရေးအပိုင်းပေါ့ဓမ္မနုပဒနာပိုင်းဓမ္မနုပဒနာပိုင်းမှာလည်းဘုန်းကြီးတို့သစ္စာ၄ပါးကိုသင်ကြားပေးနေပါ သစ္စာလေးပါးမှလည်းဒုက္ခသစ္စာသမုဒယသစ္စာပြီးသွားပြီနိရောဓသစ္စာမေဃသစ္စာ မာသရိပဒံသုံးလက်ကုန်ပြီးခါနေနေပြီဒီနေ့နိရောဓသစ္စာအကြောင်းပြောမယ်ပြီးတော့သစ္စာလေးပါးကိုအရိယာပုဂ္ဂိုလ်များကြဘယ်လိုသိတာလဲစာမသုံးတာတော့ဒုက္ခအရိယာသစ္စာဒီလိုသုံးတော့ ဆင်းရဲပဲလို့အရိယာပုဂ္ဂိုလ်တွေကကိုယ်ပိုင်ညာနဲ့သိသွားတဲ့သစ္စာတရားဒုက္ခသမုဒယရိယသစ္စာဘုရားတို့အများသူတေကသမုဒယသစ္စာဆင်းရဲဖြစ်ကြောင်းတရားပဲလို့အရိယာပုဂ္ဂိုလ်တွေကကိုယ်ပိုင်ညာနဲ့သိရတဲ့သစ္စာတရားပေါ့နောက်ဒုက္ခនិရောဓသစ္စာအများသူတေသိတာတော့និရောဓသစ္စာပေါ့ ဆင်းရဲညုံကြီးဆင်းရဲချုပ်ငိမ့်ရပဲလို့အရိယာပုဂ္ဂိုလ်ရဲ့ကိုယ်ပိုင်ဉာဏ်နဲ့သိတဲ့သစ္စာတရားနောက်ဆုံးဒုက္ခនិရောဓဂ ामि နိပရိပရာရိယသစ္စာ မကသစ္စာဆင်းရဲချုပ်ငိမ့်ရသူရောက်ကြောင်းအကျင့်တရားကျင့်တရားပဲလို့အရိယာပုဂ္ဂိုလ်ရဲ့ကိုယ်ပိုင်ဉာဏ်နဲ့သိတယ်ဒီနေ့ကျတော့ဘုန်းကြီးတို့ပြောမှာនិရောဓသစ္စာ နိရောဓဒုက္ခနိရောဓအရိယသစ္စာဒုက္ခတွေချုပ်ငိမ့်တဲ့နေရာအရိယချုပ်ငိမ့်တဲ့နေရာပေါ့ဗျာဒါနိရောဓသစ္စာပေါ့ဒီလိုလဲပြောလို့ရနောက်တစ်မျိုးကတော့နိဗ္ဗာန်နိရောဓသစ္စာဆိုနိဗ္ဗာန်ကိုနိရောဓသစ္စာကတော့နိဗ္ဗာန်ကိုနိဝါဏတဏမထွက်မြောက်လို့တဏှာပိဋကနာတွေချုပ်ငိမ့်လို့ချုပ်ငိမ့်တဲ့တရားကိုလည်း နိဗ္ဗာန်လို့ခေါ်တော့ဒါနိရောသစ္စာပဲတဏှာချုပ်ငြိမ်းရင်ခုနကဒုရှင်ဒုက္ခအလုံးကချုပ်ငြိမ်းတာဟုတ်ဓမ္မဘုရားပေါ့လို့ဒုက္ခနိရောဓရိယသစ္စာဒုက္ခတွေချုပ်ငြိမ်းရရိယသစ္စာဆိုတော့တဏှာချုပ်ငြိမ်းနေတဏှာချုပ်ငြိမ်းဆင်းရဲဒုက္ခချုပ်ငြိမ်းတယ်ဒါကြောင့်တဏှာတို့ဆင်းရဲဒုက္ခအလုံးချုပ်ငြိမ်းရာဒါကိုနိဗ္ဗာန်လို့ခေါ်တော့ တော့တဏှာချုပ်ငိမ့်မှုကတော့ခွန်ကြီးတို့အစင်းစင်ရှိတာပေါ့နော်သောတာပတိမညာနဲ့ငြိမ့်တာလည်းရှိတယ်ဒါဂိမညာနဲ့ငြိမ့်တာလည်းရှိတယ်နာဂိမညာနဲ့ငြိမ့်တာလည်းရှိတယ်ရတ္တမညာနဲ့ငြိမ့်တာလည်းရှိတော့ဗျာသောတာပတိမညာရသွားရင်အပေကိုကြားလောက်တဲ့အကောင်းတဲ့တဏှာကြီးငြိမ့်တော့ပုရုဇဉ်တွေကြတော့ဒီတဏှာအကောင်းတယ် ဒီတဏမငြိမ်သေးတော့အကောင်းတော့ဒီတော့အကောင်းတဲ့အတွက်သူ့အတွက်အကျိုးရှိမယ်ဆိုရင်တာရဲတယ်ဖြာရဲတော့ဗောဗျာအမေလည်းတာရဲအဖေလည်းတာရဲဒါမျိုးတွေဖြစ်တယ်သူ့ကျိုးရှိမယ်ဆိုဘာမဆို လုပ်ရဲတယ်ပြောရဲတယ်ကြံရဲတယ်တွေးရဲတယ်မလုပ်ရဲစရာမရှိဘူးနော်လောကမှာဘုန်းကြီးတို့ဖြစ်နေတဲ့ပြဿနာတွေကို လိုက်စဉ်းစားကြည့်ရင်အခြေခံအကြောင်းတရားတော့တဏှာနဲ့ပတ်သက်တာများတာ လောဘဒေါသမောဟလောဘမောဟတို့ ਨੇ ဖြစ်တာတော့ရှိပါတယ်နည်းပါတယ်နော်ဒေါသမောဟ ਨੇ ပြုလုပ်ပေမဲ့တော့တဏှာတော့ခြေခံနေတာများပါတယ်အဲတော့တဏှာအာကြည့်ရင်အာကြည့်တော့မဟုတ်တာကိုလှုပ်ရဲတယ်ဗျမဟုတ်တာလည်းပြောရဲတယ်မဟုတ်တာတွေတွေးရဲကြံရဲတော့ဘာကိုမှမရှက်တော့မကြောက်တော့ဒါကြောင့်မို့ဘုန်းကြီးတို့တွေဒီတဏှာအာကြည့်လာရင် အဲ့လိုဖြစ်တတ်တဲ့သဘာဝရှိတော့ဒါကြောင့်တဏှာကိုငြိမ်းအောင်ကျင့်ရတဏှာငြိမ်းရင်ဆင်းရဲဒုက္ခငြိမ်းတယ်ဆင်းရဲဒုက္ခငြိမ်းရင်ဒါနိဗ္ဗာန်လို့ဆိုရတော့မှာဗျာသောတပတ္တိမဉ္ဇဉ်ရသွားပြီဆိုရင်ရသွားနေပြန်တဲ့နိဗ္ဗာန်ကိုသူကမြင်တွေ့သွားတာကိုယ်ပိုင်ဉာဏ်နဲ့မြင်သွားတာမြင်သွားတော့တမမှုတဏှာရှိပြီးရှိသေးပေမဲ့လို့အပေကြလောက်တဲ့ ဒီတဏှာမရှိတော့ပဲကြောက်လို့တဲ့အကုသမီသူလုံးလို့တဲ့ဆန္ဒမရှိတော့လောဘဒေါသတွေရှိပါသေးတယ်ဒါမျိုးအာမကောင်းတော့ရော့ကြသွားတယ်ဒါကိုင်းမဲ့ကြတော့ကြမ်းထမ်းနေတဲ့နှစ်သက်မှုတွေငြိမ့်သွားတယ်အနာဂတ်မဲ့ကြတော့ဒီကာမရာဂနဲ့ပတ်သက်ပြီးတော့အာယု၅ပါးကာမဂုဏ်တရားနဲ့ပတ်သက်တာယာတဲ့တဏှာလုံးဝမရှိတော့ဒေါသလည်းလုံးဝမရှိတော့ ရတ္တမက်မှာကြတော့ဘဝတဏှာတွေပါအကုန်လုံးငြိမ့်သွားတယ်နော်ဒါကြောင့်တဏှာငြိမ့်တဲ့တရားနိဗ္ဗာန်ပဲဒီလိုမှတ်တာဒီတော့ဒီမှာဘုရားကဒီនិရောဓသစ္စာမှာလေဒါလေးတွေအမေးအဖြေလေးနဲ့ဟောသွားပါတယ်ဘယ်လိုဟောသွားလဲဆိုတော့တဏှာငြိမ်းတာကိုသူကនិရောဓသစ္စာနိဗ္ဗာန်လို့ပြောတော့ဒီတဏှာကဟုတ်လား ဘယ်မှာပယ်ရမှာလဲဘယ်မှာငြိမ့်အောင်လုပ်အောင်ဘယ်မှာချုပ်အောင်လုပ်အောင်မှာလဲအမေးဖြေလေးနဲ့ဘုရားဟောပါတယ်မာသရိပန်သုတ်တံဒီမှာတော့ဟိုသရတရားဖြစ်အောင်အကြောင်းသရတရားနဲ့ကြီးညိုစိတ်ဖြစ်အောင်ဘုန်းကြီးနည်းနည်းဖတ်ပြမယ်နော်တာခောပဏိတာဘိက္ခွေတဏကထပဟိယမာနပဟိယတိကထနိရုဇ္ဇမာနနိရုဇ္ဇတိတဏှာတွေကိုငြိမ်းအောင်ချုပ်အောင်ကျင့်ရမယ်ဆိုတော့ပယ်အောင်ကျင့်အောင်ပြောတာပါပဲ တဏှာကိုပယ်ရင်ဘယ်ဘယ်မှာပယ်ရမှာလဲတဏှာချုပ်ရင်ဘယ်မှာချုပ်တယ်လဲဘုရားက အမေးဖြေလေးနဲ့ဒါမေးပြီးတော့မှပြီးတော့မှဟောပါတယ်ဘာဟောလဲဆိုယံလောကိပိယရူပံသာတရူပံဣထေတာတနာပေယမာနပေယတိဣထနိရောဓနိရောဇမာနနိရောဇတိ တဏပယ်ချစ်ခင်တဲ့နှစ်သက်เสียဆိုတဲ့သဘောကိုပယ်ရမှာဒါတွေပယ်မှငြိမ့်မယ်ဒါပြောတော့ဗျာဒါပေမဲ့လို့သူအလိုလိုတော့မငြိမ့်ဘူးဗျာကျင့်မှငြိမ့်တယ်နော်မဂ္ဂရှိပါတရားနဲ့အညီကျင့်မှငြိမ့်တယ်ဘယ်မှာငြိမ့်တယ်ဆိုသူ ဖြစ်ရဌာနမှာငြိမ့်ပါတယ် သူဖြစ်ရဌာနတွေကဘာတွေလဲဆိုဘုရားကဟိုသမုဒိယသစ္စာနဲ့အတူတူပဲဖြစ်ရဌာနတွေအများကြီးပြောသွားတယ်နော်ဒီမှာနည်းနည်းလေးဖတ်ပြမယ်ပြီးတော့မှဘုန်းကြီးချင်းချုပ်ပြောပြအကျယ်ကြီးပဲဒါတွေအတူတူပဲသမုဒိယသစ္စာနဲ့စကုလောကေပိယရူပံတာတာရူပံဟိုကိုယ့်မျက်စိလေးကိုလည်းသဘောကျတာပဲနော်မျိုးသမီးတွေသဘောကျမျိုးသားတွေလည်းသဘောကျတာကိုယ့်မျက်စိလေးကိုခြေတာပြီးနှစ်သက်နေတာ ဒါဒါရ6ပါးမှာစကုဒါရမှာနှစ်သက်တာပြီးတော့ဗာနှစ်သက်သေးလဲအဲ့ဒီဟာကိုပယ်ရမှာဒါရ6ပါးမျက်စိပေါ်မှာနှစ်သက်နေတဏှာလေးကိုပယ်တော့ချုပ်တော့ငြိမ့်တော့ချက်ခိုင်းတာပြီးတော့ဗာတွေဖြစ်သေးလဲဆိုမျက်စိတင်သဘောကျတာမဟုတ်ဘူးကိုနားနားလေးနဲ့နေရလေးလည်းသဘောကျတာကိုနှာခေါင်းလေးကိုလည်းကြည့်ပြီးသဘောကျတာကိုယ်ပစ္စည်းလေးကိုလည်းကြည့်သဘောကျတာကိုယ်ခန္ဓာကိုယ်လည်းကြည့်ပြီးသဘောကျတာမျိုးစုံပေါ့နော် ကိုယ်တွေ့ကိုယ်လည်းသဘောကျလာဓွာရ6ပါးမှာလည်းဒီတဏှာဆိုတဲ့တာယာမှုကဖြစ်တာပဲနော်ဓွာရ6ပါးမှာဖြစ်ပြီးတော့အာယုံမှာလည်းဖြစ်တာပဲနော်အစင်းနှစ်သက်စရာရှင်းလေးမြင်တယ်နှစ်သက်သဘောကျလာဘုန်းကြီးတို့တွေအစင်းလည်းနှစ်သက်သဘောကျတယ်အတန်လေးလည်းကောင်းရင်သဘောကျလိုက်တာပဲအနံ့လေးလည်းသဘောကျလိုက်တာပဲစားစရာ ဒီကမျိုးစုံလို့စားတောက်နေရတာနေလိုက်စားချက်ပြုတ်စားတောက်ဒါတွေကတော့အကုန်လုံးသဘောကျကြတော့နော်သုံးဆောင်ပစ္စည်းတွေရှာလို့ဖွေလို့မဆုံးနိုင်သဘောကျကြံတွေးစရာအယုံတွေဒါတွေလည်းသဘောကျတယ်ပြီးတော့ဒီမျက်စိနဲ့ဆင်းယူပါဘူးဓာရ6ပါးမှာအာယု6ပါးပေါင်းစုံတိုက်ဆိုင်မိလာတဲ့ကြပါဖြစ်တယ်မြင်သိစေကြားသိစေအနံ့သိစေစားသိစေ ဒါမျိုးတွေဖြစ်တော့မယ်ဝိညာဉ်6ပါးဖြစ်လာအဲ့ဒီပုံမှာလည်းသဘောကျတာပဲကိုကဟုတ်လားတခုတည်းမြင်ပြီးသဘောကျတာတွေလည်းရှိတယ်ကြားကြားသိစိတ်လေးဖြစ်ဖြစ်သဘောကျနေအနန္တိအနန္တလေးကိုသိသွားပြီးသဘောကျနေစားကြလေးစားပြီးသဘောကျနေပစ္စည်းကောင်းကောင်းလေးတွေသုံးပြီးသဘောကျနေဘုံညောလူအတူတူပဲနော်ဒါတရားမရှိမှဒါလေးပဲဒါကြောင့်မို့ဒီ တဏှာဘယ်မှာဖြစ်လဲဆိုဒီဓာရ6ပါးမှာဖြစ်တာတဏှာဘယ်မှာဖြစ်လဲဆိုအာဟု6ပါးမှာဖြစ်မှာဒီပုံမှာဖြစ်တဲ့နေရာမှာပဲငြင်းအောင်ကြည့်ရမယ်ဒါပြောတာဝိညာဉ်6ပါးမှာလည်းဖြစ်တာတဏှာအဲ့လိုကြီးအများကြီးပဲပေါ့နော်ဓာရ6ပါးအာဟု6ပါးဝိညာဉ်6ပါးနော်ဒီဓာရအာယုဝိညာဉ်3ပါးပေါင်းစုံရင်ကြောင့်ဖတ်တာ6ပါးလည်းဖြစ်တာဒါကတော့ တမာရီအကောင်မှာဒီဖတ်တာသဘောတွေ့လိုက်မယ်စေတသိက်ဖတ်တာတော်တော်ခက်တယ်ဖတ်တာ6ပါးပေါ်မှာလည်းတဏှာဖြစ်တယ်ဝေဒနာ6ပါးပေါ်မှာလည်းတဏှာဖြစ်တယ်ဖတ်တာကောင်းတာတွေတွေ့ပြီးတွေ့ထိပြီးတယ်ဒုက္ခဝေဒနာဖြစ်မှာမကောင်းတာဒုက္ခဝေဒနာကြတဲ့သဘောကြတာမကောင်းတာတွေ့တွေ့ဒုက္ခဝေဒနာပဲဒုက္ခဝေဒနာတဏှာပဲဖြစ်တာပဲဒုက္ခဝေဒနာဘယ်တော့မှလွတ်ပါမလဲဒါမျိုးလွတ်ပြောဘယ်တော့မှချမ်းသာပါမလဲတဏှာတောင့်တနေတာ ဥပိ္ပခဝေနာမှာလည်းတဏှာဖြစ်တယ်ပြီးတော့တင်ညာ6ပါးတင်ညာ6ပါးဆိုအတန်ဒီအစိမ်းကိုမှတ်သားထားတာလို့အတန်ကိုမှတ်သားထားတာလို့နော်စင်ဆိုဒါပါဠိလိုပြောတော့ဒါငါမိပဲငါဖေးပဲငါသားပဲဒါလိုမှတ်သားဒီပေါ်မှာသဘောကျတွေ့တာနေတာအတန်လည်းဒီတိုင်းပဲဟောဒါငါသားလေးတန်ငါတပိလေးတန်ကဘဇုတန်ဘေဝတန်ဒါနှစ်သက်သဘောကျတာဒါတတ္တတင်ညာမှတ်သားထားတာ တင်ညာ6ပါးပေါ်မှာဖြစ်တင်ညာ6ပါးလည်းသဘောကျတာပဲစေရနာဒါတွေလည်းနည်းနည်းရှုရခက်တာပေါ့လေစေနာတွေပေါ်မှာလည်းသဘောကျတယ်တဏှာဖြစ်တယ်ပြီးတော့တဏှာ6ပါးပေါ်ရူပတဏှာတတတဏှာဒါတွေပေါ့ဗျဝိတက်6ပါးပေါ်မှာလည်းတဏှာဖြစ်တယ်ဝိသရ6ပါးအလုံး10မျိုးရှိတယ်ဟိုအရင်ဘက်ကဘုန်းကြီးတို့ဒီတဏှာတွေကိုတွက်ပြတယ်အများကြီးပဲ တဏှာကဖြစ်ရင်အဲ့ဒီတရားတွေပေါ်မှာဖြစ်တယ်ဖြစ်နေတာတွေကိုအဲ့ဒီမှာပဲငြိမ်းအောင်ကျင့်ရတယ်အဲ့ဒီချုပ်ငြိမ်းသွားတော့ချုပ်ငြိမ်းတယ်အဲ့ဒီပေါ်မှာပဲချုပ်ငြိမ်းတာပဲပယ်ရင်လည်းအဲ့ဒီပေါ်မှာပယ်တာပဲချုပ်ရင်လည်းအဲ့ဒီပေါ်မှာအဲ့တော့တဏှာချုပ်ငြိမ်းသွားတာကိုနိရောဓသစ္စာလို့ခေါ်ပါတယ်အဲကြောင့်မို့နိဗ္ဗာန်ဆိုတာဘာလဲဆိုယုံနာအလိုဖြစ်ပြတ်သုံးချုပ်ဆုံးနိဗ္ဗာန်လေးဆိုဒီလိုဆရာတော်ကြီးကမိတ်ပါ ယုံနာအလုံးချုပ်ဆုံးပြီးတော့နောက်အငိမ့်တတ်တဲ့ဝင်သွားတဲ့သဘောဒါနိဗ္ဗာန်ပေါ့နိဗ္ဗာန်ကိုဘယ်လိုတွေ့သလဲဆိုရင်ဟုတ်လားယုံနာသင်္ခါပြတဲ့ငြိမ့်တဲ့အနေနဲ့တွေ့ရတော့ပေါ့ဗျအဲ့မှာဘုရားကငြိမ့်တဲ့အနေနဲ့တွေ့တဲ့အခါကျသူ့နေရာဌာနနဲ့ငြိမ့်အောင်ကျင့်ရတာပေါ့ဗျာကိုယ်မျက်စိလေးပေါ့ဘုရားတော့ခုနပြောခဲ့တယ် စကုလောကေပိယရူပံတာတရူပံဒီမျက်စိကြည့်ရုံနဲ့မျက်ကိုမျက်လုံးတွေကိုသဘောကျတာဒါတဏှာဖြစ်တယ်။မြင်ရတဲ့ဆင်းလည်းတဏှာဖြစ်တယ်။မြင်သိစိတ်လည်းတဏှာဖြစ်တာပဲ။ဟုတ်ဒါတွေကတော့အဖြစ်များဆုံးပေါ့ဗျာ။ဘုန်းကြီးတို့ထင်ရှားတာပေါ့။ကျန်တဲ့ဟိုဖတ်တာတို့ဘာလို့နောက်ပိုင်းအရာနည်းနည်းခက်တယ်။ဆစကတော့အထက်မှာကြည်လိုက်နော်။အဲတော့မြင်သိစိတ်ကြားပရမဆုံးပါမျက်စိနားလျာကို စိတ်ဘဝင်စိတ်ပေါ့ပြီးတော့အစင်းအတန်အနံ့အရာသာအတွေ့အထိကြံတွေးစရာဒီပေါ်မှာလည်းတဏှာဖြစ်တယ်ပြီးတော့ဝိညာဉ်6ပါးပေါ့ဒီပေါ်မှာလည်းဖြစ်တယ်အဲ့ဒါတွေကိုဘုန်းကြီးတို့ကဖြစ်ပေါ်အောင်ကြိုင်တယ်တတိနဲ့ညာနဲ့ရှုမှတ်နိုင်ကောင်းတယ်ရှုမှတ်ရှုပိုင်းနဲ့ရုပ်တဘာဝနာမ်တဘာဝတွေသိလာမယ်ကြောင်းကျိုးဆက်ဆံနေဖြစ်နေတဲ့ရုပ်တဘာဝနာမ်တဘာဝတွေမြင်လာမယ် အဲ့ဒီကနေတဆင့်တိုက်ဘုန်းကြီးတို့ဗာမြင်လာတယ်ဒီကြောင့်ကျဆက်ဆက်ဖြစ်ရုံနဲ့ပေါ်ပြီးပြောပေါ်ပြီးပြောဖြစ်ပြီးပြဖြစ်ပြီးပြဖြစ်ပြီးပြဒီလိုမြင်လာတယ်ဘယ်ရမှမမြဲပါလားအနေဆသဘောသိလာမယ်မမြဲတဲ့သဘောပဲသိရင်ခုနကပြောမာနကွာတော့ဗျာဒါတွေကိုဆင်းရဲတဲ့သဘောမြင်အောင်လည်းရှုပါဆင်းရဲတဲ့သဘောကြဘုန်းကြီးတို့ဘယ်မှာရှုလို့ရလဲဆိုများသောအားဖြင့်ဒုက္ခဝေဒနာတွေမှာရှုရင်ပိုမြင်တယ် ယောဂဝိနာဖြစ်နေတဲ့အချိန်အသက်ကြီးလာတဲ့အချိန်မှာဒုက္ခဝိနာဒုက္ခရလို့မြင်ဆင်းရဲလို့မြင်နေနော်ဘုန်းကြီးတို့ဒီဘက်မှာပဲနှစ်သက်တော့ဆင်းရဲလို့မမြင်လို့ကိုယ်ခန္ဓာကို ချမ်းသာတယ်ထင်းနေတော့ကိုယ်ခန္ဓာကိုဒုက္ခတော့နှစ်သက်သဘောကျတော့ဗျာဒုက္ခလို့မြင်ရင်ဒါတဏှာကွာတော့ပြီးတဲ့အခါကျတော့အနတ္တဟိုဒီယုံနိုင်တရားတွေဟာအကြောင်းကျိုးတိုက်ဆိုင်လာလို့ဖြစ်တာပဲ ခုမြင်သိစိတ်ကြည့်ပေါ့ဘုန်းကြီးကြီးနဲ့မြင်သိစိတ်ကိုမျက်စိကလည်းကောင်းနေလို့ဘုန်းကြီးယုတ်ကြီးကလည်းပေါ်နေလို့အာဒီပေါ်မှာအဲ့ဒီအကြောင်းအကြောင်းပါလေမြင်သိစိတ်ဖြစ်တာကိုမျက်စိမကောင်းဘူးဆိုရင်လည်းဒီမြင်သိစိတ်ဖြစ်ဖို့မလဲဘုန်းကြီးယုတ်ကြီးကလည်းရှေ့မှာမရှိဘူးဆိုမြင်သိစိတ်မဖြစ်ဘူးဟောဒီအကြောင်းဒီအကြောင်းဒီယုတ်ကြီးကပေါ်နေတာပဲရှုမှတ်နေရင်တော့တမာရီအကောင်းလားပုံသိတယ် အောက်ပိုင်းညာနေမှာတော့ခွန်ကြီးတို့တိတ်မတိတာသေးဘူးဘလောက်ရောက်မှဒီခုနတဏ္ဍာဒိဋ္ဌိမာနတွေကပို့ပြီးတော့ရှင်းရှင်းလင်းလင်းကွာလဲဆိုဝိပဿနာဉာဏ်နဲ့မြင့်လာလေမြင့်လာလေရင့်လာလေရင့်လာပို့ပို့ပြီးတော့ဒီကွာကြသွားတယ်မဖြစ်တော့ဘူးတဝရိညာရင့်တာလာတဲ့ခါကျဘယ်ဟာကြည့်ကြည့်သူကအပြက်ကြီးရမြင်တာမျိုးပေါ့ပထမတော့ဖြစ် ယုံနာနေပေါ်ပြီးတော့ပေါ်ပြီးပြောပေါ်ပြီးပြောပေါ့ဗျာနောက်တဖြည်းဖြည်းဝိပဿနာဉာဏ်ရင့်လာတဲ့ခါကြပါဖြစ်လာလေအပြက်တရားအပြက်တွေကျမြင်လာအပြက်တရားနေဖြည်းဖြည်းနဲ့ပေါ်လဲပြောက်လဲပေါ်လဲပြောက်လဲဝိပဿနာဉာဏ်ဆင်တိုင်းပြောရင်နော်အပြက်တွေကျမြင်တော့ကြောက်လာတယ်ကြောက်လာတော့ဘာဖြစ်လာလဲဆိုဘုန်းကြီးတို့တတိယဓာတွေကနေပြီးတော့အပြစ်မြင်လာတယ်ပေါ့ဗျာဟုတ်လားအပြစ်ကျင်မြင်တော့ကြောက်လာတယ်ကြောက်လာတော့ ဒါတွေအပြစ်မြန်လာတော့အပြစ်မြန်လာတော့ညင်းငွေလာစိတ်ပြက်လာမလို့ကျွန်တော်ဘယ်ဟာကြည့်ကြည့်ဖြစ်ပြဖြစ်ပြဖြစ်ပြပေါ်ပြောက်ပေါ်ပြောက်ဒီယုံနာနေဖြစ်ပြနေတာမကုံနိုင်မဆုံးနိုင်တွေ့တတ်တယ်ချုပ်ယောဂီတွေတွေ့ပါတယ်အဲ့လိုတွေ့လာရင်သူကစိတ်ပြက်လာညင်းငွေလာဒီဟာတွေကိုဆွလို့ခြင်းနဲ့စိတ်ပေါက်လာအဲ့ရနေဆွလို့ခြင်းတော့တဖန်တာပြီးအာထုတ်တော့အာထုတ်ရအာထုတ်ရင်ဒီယုံနာတရားတော့မှဝန်တာတယ်လို့မဟုတ်စီ ဝမတာရဏမို့စိတ်ကိုညီမြထားနိုင်တဲ့ဉာဏ်မျိုးဖြစ်လာအဲ့ဒီကနေတစ်စင်းနဲ့တစ်စင်းကြင်ကြအထွင်အထွင်နဲ့ဘာဖြစ်လာလဲတဏှာချုပ်ငင်းရနိဗ္ဗာန်ရတ္တမညာရသွားတဲ့ခါကျမညာရသွားတဲ့ခါကျဒီယုံနံတခါတော့အကုန်လုံးယူပြစ်လိုက်သလိုပေါ့လေချုပ်ငိမ့်သွားတယ်။ဘာမှမရှိတဲ့သဘောပေါ့ယုံနံအလုံးစိတ်သုံးသွားတဲ့သဘောပေါ့။အဲ့ဒီနေရာကိုညာနေပြေးဝင်သွားပြီးတော့နိဗ္ဗာန်ကို မြင်သွားတာပေါ့ဗျာအဲတော့အဲ့လိုမြင်သွားတဲ့ခါကျတော့တဏှာတွေချုပ်ငြိမ့်သွားလို့ဒါနိဗ္ဗာန်မြင်သွားတော့အဲ့ဒါသူကလည်းအစင်းစင်ပေါ့လေဒီတဏှာတွေချုပ်ငြိမ့်တာခုနပြောခဲ့ပြီသောတာပတိမဲဆိုသောတာပတိမဲလိုက်တဏှာငြိမ့်တယ်ဒရာဂိုင်းမဲဆိုဒရာဂိုင်းမဲလိုက်ငြိမ့်တာအကုန်လုံးတော့တခါတည်းမငြိမ့်ဘူးဗျအကုန်လုံးတခါတည်းချုပ်ငြိမ့်သွားတော့ယဟန္တာဖြစ်မှာပဲလုံးဝချုပ်ငြိမ့်တာအောက်ညံနေရတော့သူ့ညံလိုက်ပါပဲ သောတာပတိမေကြရင်ဘယ်ကိုကြာစီတတ်တဲ့တဏှာတွေငြိမ့်သွားတာပေါ့ဗျာဒါပေမဲ့ရတဲ့ခါကျအကျဉ်းသာတဏှာဒေါသတွေပေါ့လောဘတွေငြိမ့်သွားရတ္တမဉဏ်ရပါတဲ့ခါကျကာမရာဂတော့ငြိမ့်သွားတယ်ပြဝရတော့ငြိမ့်သွားရတ္တမရပါတဲ့ခါကျတော့ဒီဘဝတဏှာတွေအကုန်လုံးငြိမ့်သွားတယ်အဲတော့ယုံနာအလုံး ချုပ်ငိမ့်ပြီးတဏှာချုပ်ငိမ့်တဲ့နေရာကိုနိဗ္ဗာန်လို့ခေါ်တယ်လို့ဒီလိုမှတ်ထားအောင်အကြောင်းကိုယုံနာအလုံးဖြစ်ပြသုံးချုပ်ဆုံးနိဗ္ဗာန်ဤဆိုဒီလိုမိန့်ကြတယ်ပေါ့နိဗ္ဗာန်ရဲ့ခွန်တို့ဗာလိတွေသိထားဖို့လိုလဲနိဗ္ဗာန်ရဲ့လက္ခဏာနိဗ္ဗာန်ရဲ့ရတ္တနိဗ္ဗာန်ရဲ့ပစ္စုပတ္ထံဒါလေးလည်းသိထားဖို့လိုတယ်လက္ခဏာဆိုတာဗာလဲသူ့အထက်ကိုသဘောပဲ ယုံနာတရားတွေအထက်ကိုသဘောပေါ့ဗျာအရင်ကလက္ခဏာဒါပဲပြောရတ္တဆိုသူကိစ္စသူစွန့်ရင်တတ္တိပဲသူခုံကြီးပဲသူမှပြည့်စုံနေတဲ့ဂုံကိုရတ္တလို့ခေါ်ပါပြီးတဲ့အခါကျပစ္စုပ္ပတ္ထံပစ္စုပ္ပတ္ထံဆိုတာဘာလဲဆိုကျင့်ကြံအထုံနေတဲ့ယောဂီပုဂ္ဂိုလ်ရဲ့ဉာဏ်ထဲမှာဟောဘလို့အခြေအနေပဲလို့မြင်ရတဲ့အချင်းရာကိုပစ္စုပ္ပတ္ထံလို့ခေါ်တယ် နိဗ္ဗာန်မှာတော့ဒီသုံးပါးပဲတွေ့နေဗလာထမတွေ့နေအဲနိဗ္ဗာန်ရဲ့လက္ခဏာဘာလဲပါဠိမှာကျတော့တန်တတိလက္ခဏာနိဗ္ဗာန်ငြိမ်းခြင်းလက္ခဏာအေးခြင်းလက္ခဏာဘာတွေကငြိမ်းသွားတော့ကိလေသာဆင်းရဲတွေကငြိမ်းသွားတော့ပေါ့ယုံနာဆင်းရဲတွေကငြိမ်းသွားတော့နိဗ္ဗာန်ရောက်ဒီကိလေဒီကိလေသာဆင်းရဲယုံနာဆင်းရဲတွေငြိမ်းသွား နိဗ္ဗာန်ကိုတွေ့ရတဲ့ပုံကောင်မှာဒီကိလေသာဆင်းရဲတွေငြိမ်းတာမတွေ့ရရင်တော့မငြိမ်းသေးဘူးပေါ့ဗျာနိဗ္ဗာန်မတွေ့ပြီဆိုရင်ယောဂီတိုင်းယောဂီတိုင်းရှုမှတ်နေတဲ့ပုံကောင်ဆိုရင်ယုံနာသင်္ခါရတွေတွေ့တာပေါ့ဗျာရှုမှတ်နေတဲ့ယုံနာသင်္ခါရတွေ့မယ်တဏှာဖြစ်တဏှာဖြစ်နေတဏှာကိုတွေ့နိုင်တယ်ပြီးတဲ့အခါကျတော့တဏှာပဲဖြစ်ရင်လည်းပဲတဏှာယုံနာသင်္ခါရတွေတဏှာဖြစ်ရာဌာနတွေတွေ့မယ် အဲမှာခုနပြောတဲ့ द्वार 6ပါပေါ့တဏှာဖြစ်ရဌာနအာယုံ6ပါးဝိညာဉ်ကြောင့်ဆာရတဏှာဖြစ်ပေါ်ဌာနတွေလည်းတွေ့နိုင်တယ်နိဗ္ဗာန်ကိုတွေ့မြင်သွားရင်ဒီတဏှာတွေဟာဘုန်းကြီးတို့အကုန်လုံးယူပြစ်လိုက်တယ်လို့ကိုချုပ်ပြောင်းငြိမ့်သွားတော့နော်အဲ့ဒါဘာလဲဆိုနိဗ္ဗာန်ရဲ့လက္ခဏာနိဗ္ဗာန်ရဲ့ရတ္တနိဗ္ဗာန်ရဲ့သူ့ရဲ့တတ္တိယဘာလဲဆိုနိဗ္ဗာန်ကသုတ္တိတာ တည်တာပျက်စီးတာမရှိဘူးမြဲနေတဲ့သဘောပဲအတုခုံသူတတ္တိသူရတ္တနောက်ပစ္စုပ္ပထံဆိုပါလေဆိုတော့နိဗ္ဗာန်ဆိုတာတန္တနမိတ်အနိမိတ်ပစ္စုပ္ပထံနိဗ္ဗာန်မှာနမိတ်ပုံတရာမရှိဘူးဗျပုံတရာမရှိဘူးအထက်တရားမရှိဘူးပုံစံရှိတဲ့နိဗ္ဗာန်ဟာဘုရားဘုန်းကြီးတို့ဗုဒ္ဓဘာသာမှာဒီနိဗ္ဗာန်မဟုတ်ဘူး ချုပ်ပုဂ္ဂိုလ်တွေကပုံသဏ္ဍာန်ရိမ့်နမိတ်တွေရှောက်ပြောတာဘာမှ မရှိတဲ့အနေနဲ့ထင်ရှားတာနော်နိဗ္ဗာန်အကောင်းဆုံးချမ်းသာဆိုပြီးတော့စာပေကျမ်းစာများမှာနိဗ္ဗာန်ပရမန်ဒုက္ခဟောနိဗ္ဗာန်ဆိုတာချမ်းသာဆုံးဒါပေမဲ့လို့ဒီလောကသားတွေအနေနဲ့じゃဘာလဲဆိုတော့ဒီအာယု၅ပါးကာမဂုဏ်တရားတွေနဲ့နေရတဲ့အကောင်းဆုံးချမ်းသာဆုံးဒီလိုခံဒီအောင်နဲ့ခံစားနေမှဒါဟာ သူကသဘောကျလို့အဲ့ဒါတွေပျောက်သွားပြီအဲ့ဒါတွေမရှိတော့ဘူးဆိုရင်တော့ဒါသူတို့ကဒုက္ခဖြစ်တယ်မြင်တော့ဒါပေမဲ့လို့ဒီအာယုန်ကြီးကလည်းဖြစ်ပေါ်တဲ့ခိုက်တာလေးပဲချမ်းသာချမ်းသာပြီးတော့ပေါ်ပြီးပျောက်သွားဖြစ်ပြီးပျောက်သွားဖြစ်ပြီးပြတ်သွားဖြစ်ပြီးပြတ်သွားတော့မချမ်းသာဘူးအဲဒါကြောင့်ဒီအာယုန်၅ပါးကမ္မဂုဏ်တရားတွေကြတော့ အမြဲတမ်းချမ်းသာတာမဟုတ်ဘူးပေါ့ဗျာဒါပေမဲ့လို့ဘုန်းကြီးတို့ဒီနေရာမှာတော့ဘုရုဇင်အမြင်နဲ့အရိယာမြင်ကွာခြားချက်ဆိုပြီးတော့ဘုန်းကြီးတို့တန်ရုပ်ပါဠိတော်မှာမိတ်ထားတယ်ပရမရူပဥပါယာမတောက်ဆိုပြီးတော့တာလာရင်တော်ဘကတန်ရုပ်မှာမိတ်ထားပုရုဇဉ်အမြင်နဲ့အရိယာမြင်ကွာခြားမှုလို့ပုရုဇဉ်ကြတော့ဘယ်လိုမြင်လဲဆိုယံပရိဒုက္ခဒုက္ခတော့အာဟုတရေကြီးတရေရိယာ အာဟုဒုက္ခတော့ပုရုဇဉ်တွေကြတော့ဒီအာယုံ၅ပါးကာမဂုဏ်တွေကိုချမ်းသာတယ်ကောင်းတယ်လို့ထင်တာပါဗျာအရိယပုဂ္ဂိုလ်ကြီးကသူတို့ရဲ့စံကျင်မဲ့ယံပရိဒုက္ခတော့အာဟုတရရိယဒုက္ခတော့ဝိရုအရိယပုဂ္ဂိုလ်တွေနဲ့ကြတော့ပုရုဇဉ်သားရနှစ်သက်တဲ့အရာအလိုဆင်းရဲကြည့်ပဲမြင်တယ်။ဘာကြောင့်မလဲဆိုတော့ပုရုဇဉ်ကသူကကြိုက်နှစ်သက်လို့ကောင်းတာ အရိယာကတော့ကြိုက်နေတတ်တဲ့တဏှာမရှိတဲ့အတွက်ခုနအာယု၅ပါးကာမဂုဏ်တရားတွေမကောင်းဘူးဒီလိုမြင်ဒီလိုသဘောပေါ့ဗျာအမြင်ချင်းကွာဥရိဇင်သဘောကြပါလေငြိမ့်နေတဲ့သဘောကိလေသာငြိမ့်နေတဲ့သဘောဆင်းရဲတယ်လို့သူကထင်တော့ကိလေသာတွေငြိမ့်နေတာယုံ nant တရားတွေငြိမ့်နေတာလို့ငြိမ့်နေတာကိုပုရုဇဉ်သဘောအနေနဲ့အကောင်းမထင်ဘူးဒါတွေငြိမ့်သွားရင် ဒီအရိယပုဂ္ဂိုလ်များမြင်ကြချမ်းသာတော့ဒီငြိမ်းတဲ့ခါမှာလည်းငြိမ်းအောင်လုပ်တဲ့ခါမှာအရိယပုဂ္ဂိုလ်များကကြပါလေအကြောင်းကိလေသာငြိမ်းမှအကျိုးကိလေသာငြိမ်းတယ်ဆိုတော့ဒါကြောင့်မို့ဒီကိလေသာငြိမ်းအောင်အကြောင်းကိလေသာငြိမ်းအောင်လည်းကြည့်ရခုနတဏှာကိုငြိမ်းအောင်ကြည့်ရတော့ဖြစ်ပေါ်လာပြီများဒေါရ6ပါအာယုံ6ပါဝိညာဉ်6ပါမှာ ဖြစ်ပေါ်လာတဏှာငြိမ်းအောင်ကြည့်အကြောင်းငြိမ်းမှအကျိုးငြိမ်းတယ်ဒါနဲ့ပတ်သက်ပြီးတော့ဘုရားက ဟောထားတဲ့တဘာပဒမှာဟောထားတဲ့ဖြစ်ပျက်လေးတစ်ခုပေါ့ဗျာဘယ်လိုလဲဆိုဘုရားတက်တော်ထင်ရှားရှိတဲ့ချိန်ရာဇကြုံမြို့ဝေလုံးကျောင်းမှာတင်းတောင်းနေထိုင်ပါတယ်အဲ့ဒီအချိန်မှာရဟန်းများနဲ့တူမျိုးတွေကိုဆုံကန်ကြွားလမ်းမှာဝဲမကနေတကောင်တွေ့တယ်ပေါ့တွေ့တဲ့အခါကျဘုရားပြုံတော်မူတယ်။ဘာဖြစ်လို့ဒီဝဲမလေးရဲ့ဖြစ်စဉ်တွေကိုမြတ်စွာဘုရားမြင်တော်မူတော့ပြုံတော်မူတာ မြတ်စွာဘုရားရှိရကြွားတယ်နောက်ကရဟန်းတော်တွေကဘယ်လိုသိလဲပြုံးတော်မူလိုက်တကကြတော့မြတ်စွာဘုရားတို့ဒီဟဲ့ပဲပဲပြုံးတော်မှာဘူးသွားပေါ်ရုံတော့သွားပေါ်တော့ရောင်းကြည့်တော့ထွက်တော့နောက်ကရဟန်းတော်များကအရှင်အနန္ဒမေးတယ်မြတ်စွာဘုရားဘာကြောင့်ပြုံးတော်မူပါလဲဘုရားမေးတယ်မေးတော်မူတော့မေးပါဒီတော့မြတ်စွာဘုရားအဲ့ဒီဝိမလေးတွေ့လာတယ်ဒီဝိမလေးဟာတဲ့ကာကုတန္တဘုရားကဘာမှာ အရင်ဆုံးဖွင့်ပွင့်တယ်မြတ်စွာဘုရားအဲ့ဒီသာသနာတော်ကဆွမ်းစားစရာအနီးမှာဗြဟ္မလူပေါ့နေနောက်တာဒီဆွမ်းစားစရာအနီးမှာကျက်မကလေးဖြစ်နေတယ်အဲ့ဒီကျက်မကလေးကဆွမ်းစားစရာမှာနေရင်းနဲ့သူတို့မိသားစုပါညာရှိမှာအဲ့ဒီဆွမ်းစားစရာမှာဝိပဿနာအထုံးနေရဟန်းတစ်ပါးရဲ့တရားတော်ကိုကြားတယ် ဒီရန်တော်ကတရားအထုတ်လိုက်တခါတခါတရားဘုရားဟောတာတရားလေးတွေယူဖတ်ဖို့ဆိုလိုက်ဒီလိုနေုံရပါကြက်တော့ဘာမှမသိဘူးဒါပေမဲ့လို့ဒီပုံမှာကြားနာတဲ့ခါသိသွားတဲ့ခါကျဘာဖြစ်လဲလဲကြက်ဘဝနေပြီးတော့မင်းမျိုးဥရီမင်းသမီးဖြစ်တယ်အဲ့ဒီမင်းသမီးဘဝမှာဘာလို့ဒီဒီချိုးကိုင်းအိန္ဒာကဝင်တော့ဗောဗျာဝင်တဲ့ခါကျတော့ သူကအိမ်သာထဲမှာမစင်းနေစားနေတဲ့ပိုးလောက်တွေမြင်ရတာပိုးလောက်တွေမြင်တော့ဒါဟုသူကစီးပြန်တယ်သိသွားရင်ခန္ဓာကိုယ်ရဒီပိုးလောက်ဘုန်းကြီးတို့ဒီအတုပကမ္မထာကပြောခဲ့မှုပါတယ်ဘုမသိသွားတဲ့ဒါအတုပသိသွားပြန်တော့ခန္ဓာကိုယ်ကြီးဟာတပတ်သုံးလေးရက်တော့ဖူးရောင်ကြွတဲ့တပတ်လောက်နေဖူးရောင်ကြွတဲ့ပေါ့မှန်များသွေးတွေပြီးတွေရုပ်ထွက် အဲ့ရနေဘေးဘေးဘေးဘေးနဲ့ပိုးလောက်တွေကြာတော့ရေမဲတွေနာလောက်တွေစားလောက်တွေထွားဝါစားနေတာပေါ့သူကအဲ့ဒီဟာတွေအာယုံပြုတ်ပြီးဆင်ញင်တာဗျအဲ့ဒီဘွားကအဲ့ဒီအာယုံပြုတ်ပြီးပုလူဝကပိုးလောက်ကမ္မထံကိုဆင်ញင်အတုဝကမ္မထံဆင်ញင်စီပြန်တော့ဗြဟ္မဇန်ရတယ်တည်သွားတဲ့ကကြဗြဟ္မပြည်ရောက်သွားဗျသူ့ဘဝတွေအဲ့ဒီအဲ့ဒီဝမ်းမတွေဝါတွေမျိုးစုံအဲ့ဒီဗြဟ္မပြည်ရောက် မြမပြည်ရောက်တဲ့အခါမြမပြည်ကနေတကဆုတည်တဲ့အခါကျဇာကုသိုလ်အဟောကုံသွားတော့ဗာပြန်လူပြည်နတ်ပြည်ပြန်ဖြစ်ပေါ့ချက်ချင်းတော့ဒိဋ္ဌံဘောကမရောက်ပါဘူးမြမပြည်ရောက်တဲ့ပုဂ္ဂိုလ်ကဇာကုလမှာနတ်လူဒီလိုဖြစ်တယ်ပြီးမှအတုဂရိအရိယာနေပြီးတော့ဘာဖြစ်လဲတုဂရိပုံပုံဖြစ်အရိယာနေတထေမျိုးမှာဖြစ်အရိယာနေတည်တဲ့အခါကျတော့ဘုန်းကြီးတို့ဘုရားရှင်လက်ထက်မှာကျတော့ခုနဝမ္မကလေးသွားဖြစ်တယ် ဒါကိုမြင်တဲ့အခါကျဘုရားပြုံးတော့ပြုံးပြီးတော့ဘုရားမူကြီးတဲ့တန်ခါတွေကို ကြီးစွာသောတန်ဒီတရိတာဝကဖြစ်စေဖို့အတွက်ဒီတရားဟောတာပါဘဝကိုတတ်မှတ်တဲ့တဏှာအပြစ်ကို ဖော်ပြပြီးအဲ့ဒီလမ်းမှာပဲခုနဒီအကြောင်းငြိမ်းအကြောင်းကိလေသာငြိမ်းမှအကျိုးတရားငြိမ်းတယ်ဆိုတဲ့ဂါထာတွေတရားတွေဟောတာပေါ့ဗျာဒီမှာတော့ဗာလဲဆို ပါဠိဖတ်မပြတော့နော်ဗမာလိုပဲပြောကြအောင်ဘာတရားဟောလဲဆိုဓမ္မပဒမဟောတော့ပါတစ်ပင်တစ်ပင်မှာတစ်မြစ်တည်းရှိတယ်ဒီတစ်မြစ်တွေကိုမဖြတ်ဖဲနဲ့ထားရင်အပေါ်တစ်ပင်ကိုတကိုင်းတစ်ခက်မကြောင်ခုတ်ဖြတ်တယ်ပေါ့ဗျာအဲ့ဒီလိုခုတ်ဖြတ်ပေမဲ့လို့လေတစ်ပင်တစ်မြစ်မှာခုတ်ဖြတ်ထားတဲ့အတွက်မတည်ဘူးဒီတစ်ပင်မတည်ပဲနဲ့ပါဗျာအညွန့်ညော့ပြီးပြန်ထွက်ပြီးစီးပြင်းတယ်လို့ပဲ ဒီတိုင်းပဲဘုန်းကြီးတို့တဏ္ဍာမှာရှိတဲ့တဏ္ဍာနော်ဓာရ6ပါးပေါ်မှာตายရတဲ့တဏ္ဍာအာယု6ပါးမှာตายရတဲ့တဏ္ဍာမျက်စိလားလျော်ကိုစိတ်ပေါ်ပြဓာရ6ပါးဆိုကိုမျက်စိလည်းဘုန်းကြီးတို့ပါဝင်တော့ကိုမျက်စိကိုနှစ်သက်သဘောကြမယ်ကိုနာအစာယူပေါ့ဒီလိုပြီးတော့ကလည်းကိုအစင်းကိုအတန်ကိုနံနှစ်သက်သဘောကြနေကြတာကိုစိတ် မြင်သိစိတ်ကြားတယ်ဒါလေးကနှစ်သက်သဘောကြားတယ်အဲတဏှာနဲ့တဏှာဆိုတာအနုတ္တယအရင်းမြစ်ဖြစ်တော့ဗောဒီတဏှာရင်းကရှိတော့အနုတ္တယနဲ့အကျဉ်းစားကိလေသာတွေဖြစ်လာတယ်ကိလေသာနဲ့ကံတွေပြုတ်လို့တယ်ကံတွေပြုတ်လို့တော့ဘောဟဆိုတဲ့ယုံနာနေဖြစ်လာတယ်ဒါဒီဘောဟဆိုတဲ့ယုံနာတဏှာမပယ်မချင်းတော့ဘုန်းကြီးတို့တခုတခုတခုတခုတခုဒီလိုပဲဘုန်းကြီးတို့ဖြစ်နေကြအောင်ပါပဲ ဒုက္ခတွေဖြစ်နေဦးဒီတရားတွေကိုဘုရားဟောတော့ဟောတော့အဲ့ဒီနေရာမှာပဲရဟန်းတော်တွေနဲ့ကြားနာတဲ့ပုဂ္ဂိုလ်တွေကသောတာပန်စကြီးဖြစ်သွားပါတယ်။အဲဒီဝိမာရီယာဒီဘဝကစုတည်ပြီးတော့ဘာဖြစ်ပြန်လဲဆိုတော့သုဏဘုံမီပေါ့ဗျာ။နော်ဒါတော့သုဏဘုံမီအယူဆမျိုးမျိုးကွဲတော့တထုံလို့ဘုန်းကြီးတို့နိုင်ငံပြောတယ်။ဒါပေမဲ့သုဏရွှေရောင်ရှိတဲ့နယ်မြေဆိုတာ အဲဒီပဲဟိုကျွန်းသွယ်ဘုန်းကြီးတို့မလေးရှားတို့တွေကဒီတော့ဝိုင်းလုံးပေါ့အဲဒီမြေတွေကရွှေရောင်ပေါက်နေရောက်ဖို့ရင်တွေ့လိုက်အဲဒါသူ့နောက်ဘုံမြတ်လိုယူဆိုင်ပို့ပြီးတိတ်ပဲရှိတယ်အဲ့ဒီဝမလေးကသေပြီးရဲ့နောက်ပိုင်းမှာသူ့နောက်ဘုံမြတ်မင်းမျိုးဖြစ်တယ်အာမင်းမျိုးနဲ့တကသေပြီးရဲ့နောက်ပိုင်းဘာရဏိတိမျိုးဖြစ်တယ်အာဘာရဏိတိကနေဘာမျိုးမှာဖြစ်ပြီးနောက်ပိုင်းညာသေပြီးတော့သုတ်ပါရကသင်္ဘောစိတ်ဆိုအိန္ဒိယမှာဖြစ်တယ် အဲ့ရတည်ပြီးတော့ကာဝီရသင်္ဘောစိတ်အဲ့မှာတကြီးမှာဖြစ်တယ်အဲ့ရဆုတည်ပြီးတော့အတုဝရနောက်ပဲရောက်သွားလဲအနုရာမြို့ဒီကိုရောက်အနုရာမြို့အစိုးရတဲ့အိမ်မှာသွားဖြစ်တယ်အာအဲ့ဒီမှာတကအနုအဲ့ဒီဘွားနေဆုတည်ပြီးတော့အနုရာမြို့ရဲ့တောင်ရမှာရှိတဲ့ဘောက်ကန္တာရွာမှာသုမနာတထေးရတမိသွားဖြစ်တယ် အဲ့ဒီချိန်ကျဒီဝဲမလေးနာမည်သူမနာလို့ခေါ်တယ်အဲ့ဒါဘုန်းကြီးတို့ဒီဟိုသမိုင်းမှာဆိုဒုဋ္ဌကာမဏိမင်းကြီးလက်ထက်မယ်အဲ့ဒီဒုဋ္ဌကာမဏိမင်းရဲ့အမပေါ့လကုံတက အတိန်ပရဆိုတဲ့အမကဒီသူမနာတထေသမီးသူမနာလေးကိုသဘောကျပြီးလက်ထထေမြလက်ထမင်္ဂလာပြုပြီးတော့သူ့မဟာပုံနာရွာကိုခေါ်သွားတယ်အဲ့ဒီချိန်မှာပဲဒီ ကောတိပပ္ပရာကျောင်းကြီးဆိုတောင်စုံကျောင်းပေါ့ဗျာတောင်စုံမှာကျောင်းတည်ထားတာအဲ့ဒီမှာသတင်းသုံးနေတဲ့မာနုရုဒ္ဓမထေမြတ်ကသူကလည်းဇံပင်ရှင်တွေရတဲ့ရဟန္တာပုဂ္ဂိုလ်ပါပဲတန်ဃာတွေနဲ့အတူဒီရွာကြီးလည်းဆုံးခံကြွအဲ့ဒီအိမ်ရှိရောက်တဲ့ကသူမနာမြင်တဲ့ကရရဟန်းတော်တွေကမိတ်တယ်သူပုဂ္ဂိုလ်ကနေပုဂ္ဂိုလ်နိဝတ္တနုတ္တညာနဲ့ဒီ ခုနအမတ်ကတော်ပေါ့လေသူမနာလေးကိုမြင်တဲ့အခါကျဟေးငါရှင်တို့တဲ့ဖះရှင်ဟောကြားခဲ့တဲ့ဝတ်မာလေးကခုခုဒီလကုံကအတိမ်ပရရဲ့အမတ်ကတော် ဖြစ်နေပါလားအော်အော်စရာကောင်းလိုက်တာလို့သူအဲ့လိုပြောတာဟိုကဆုံးလောင်းသူ့ကိုကြည့်ပြီးမိတ်တာအဲသူမနာလည်းဒီပတိမြတ်ကလည်းတမင်တကာပြောသူကြောင်းအောင်ပြောတာပဲအဲ့ချိန်မှာမှသူမနာဆိုတဲ့အမတ်ကတော်လေးကတတိရတယ်ကြားတယ် ရမိတဲ့အခါကျသူရတိတ်ဘွားတွေပြန်မြန်တာဇာတိတရညာရတယ်အဲ့မှာတော်တော်ဟိုတာဝကရကြောက်သွားတယ်ဘောလေဘောကသူဖြစ်ခဲ့တဲ့ဘွားတွေအကုန်ပြန်မြန်တာကြောက်သွားတဲ့အခါမှာဘာဖြစ်လဲဆိုသူအမျိုးသားပေါ့ခုနကလက်ကုံကအတိမ်ပရဆိုတဲ့အမတ်ကိုခွင့်တောင်းပြီးတော့အဲ့ဒီတော့ကဘေကုဏီသာသနာရှိတယ်ဗျသာသနာရှိတဲ့အခါကျသူ့မျိုးသားခွင့်တောင်းပြီးတော့ သူတို့ဒီကိုကျုံးမှာရှိတဲ့ပိစဗလကာဆိုမထေမထာမှာရဟန်းပြုပါဘေကုဏီမှာပြုပါဘေကုဏီမှာပြုလို့တယ်ဘေကုဏီမှာပြုလို့ပြီးတိတ်တမဟာဝိရကျောင်းမှာမလုပ်တဲ့မာသရိပန်တုတ်ကိုကြားနာကျင့်သုံးသောတာပန်ဖြစ်တယ်အဲ့ရဆက်လိုက်ပြီးတရားထုတ်တယ်အထုတ်ပြီးတဲ့နောက်ပိုင်းမှာနော်သူတို့နိုင်ငံမှာလည်းဒီဒုက္ခဒုက္ခတွေကြောက်တာပေါ့နော် ကြေကလာဆိုတာအဲ့ဒီပုဂ္ဂိုလ်တွေကဒီကိုကျုံလာဟုတ်ချုပ်တာတွေပါအများကြီးဒေါရကောင်ကြီးကတွန်းလာနောက်တော့ဒီလိုတစ်ချုံလုံးကြေကလာရန်ရှင်းသွားတဲ့အခါကျတော့ဒီဘေကုဏီမကြီးဟာသူ့ရဲ့ငကောကမိုးရဘောက်ကနာရွာကိုသွားတယ်အဲ့မှာကာလမာဝီရာအကြောင်းမှာသတင်းသုံးနေတဲ့ချိန်အာတိဝိသောပမတုတ်တံဒီတုတ်တံကိုဈာနာကျင့်သုံးတော့ဈာနာထေရီမကြီးပြတ်သွားတယ် မေဂုဏီမာယီသုမနာထေရီမာယီဟာပရိနိဗ္ဗာန်စံခံနေကြတော့အကုန်လုံးပေါ့လေဒီနောက်ဆုံးပရိနိဗ္ဗာန်စံတော်မူကြည့်ကြသူ့ရဲ့အကြောင်းအရာတွေမေးမြန်းလျှောက်ထားကြတယ်ယဟန်တွေရောဘေဂုဏီမာတွေရောမေးလိုက်မှသူ့ဘဝဖြစ်စဉ်တွေခုနတွေကုန်ပြန်ပြောသွားတာပြောသွားပြီးတော့သူ့ဘဝဖြစ်စဉ်ကြောင်းဆုံးပြောပြပြီးအပမာရိနာတမ္မာရိနာရှင်ပြားတို့ဒီဘဝတဏအင်တန်ကြောက်စရာကောင်းတယ် ဒီဘဝတဏှာလွတ်မြောက်မမေ့မလျော့တတိတရားနဲ့ကြိုးစားအထောက်ပြနေကြပါဒီလိုဆိုလျှောက်ထားပြီးပြိဋိဘာပြုသွားတယ်ပေါ့နော်အဲနောက်ဆုံးဘယ်မှာရှိလဲဆိုဘုန်းကြီးတို့ခုနဒီဟိုဘဝတွေကိုအများကြီးပါပဲနော်သူဘဝတွေမှာဘာရှိဘာဖြစ်လဲဆိုဒီဘဝ10ဘဝလောက်ရှိ17ဘဝ10ဘဝလောက်ရှိတယ်နော် ကျင့်တဲ့ဝက်ကတိရိစ္ဆာန်ဖြစ်တဲ့ဘဝနှစ်ဘဝမိတဲ့ခါကျပြမဘဝတစ်ဘဝလူဘဝတစ်ဘဝဆိုသူကအများကြီးပါပဲသူဘဝတွေဘယ်နှခုလောက်ရ73ဘဝရှိတယ်သူဘဝတွေလူဘဝက10ဘဝပေါ့ပြမဘဝတစ်ဘဝသူကတိတိကျမတန်းထင်တာတော့အဲတော့ဘုန်းကြီးတို့ဒီတဏှာရှိတဲ့ယူရတော့ဒီဘဝဒုက္ခတွေဝဆင်းရတွေကတော့ကျုံနေမှာပေါ့ဒါတွေလွတ်အောင်ဘုန်းကြီးတို့ တရားထုတ်ရမယ်အဲ့ဒီလိုယုံနံတရားတွေချုပ်ဆုံးသွားတဲ့ဟာမျိုးကိလေသာတွေကုန်ဆုံးသွားတဲ့နေရာမျိုးရတ္တမညာမညာရသွားရင်တော့ဒီကိလေသာတွေချုပ်ဆုံးချုပ်ငိမ့်သွားတဲ့နိဗ္ဗာန်ကိုဒီမြင်နိုင်တဲ့အာယုပြုနိုင်တော့ဗောဗျာဒီရတ္တမညာရသွားပြီးတော့ဒီယုံနာအလိုချုပ်ဆုံးသွားမယ်ယုံကိလေသာအလိုချုပ်ဆုံးသွားတဲ့နိဗ္ဗာန်ကို မြင်သွားမယ်ဒါကြောင့်ယုံနာအလိုဖြစ်ပျက် ဖြစ်ပြသုံးချုပ်ဆုံးနိဗ္ဗာန်ဒီဆိုဒီလိုនិရောဓသစ္စာအကြောင်းအဲ့ဒီလောက်နဲ့ထားကြမယ်နော်ပြီးတဲ့အခါကျဘုန်းကြီးတို့မဂ္ဂသစ္စာဒီမဂ္ဂသစ္စာအကြောင်းလေ့လာကြအောင်မဂ္ဂသစ္စာကိုတော့ဘုန်းကြီးတို့ပါဠိဆရာပြီးမှကြာဘာတုံးထားလဲဆိုဘုန်းကြီးတို့မဂ္ဂသစ္စာတော့ဟိုမှာကျတော့ဒုက္ခនិရောဓဂ ामि နိပရိပရာအရိယသစ္စာဒုက္ခချုပ်ငြိမ်းရာ ခြုံငင်းကြောင်းအကျင့်ပေါ့ဗျာခြုံငင်းရာရောက်ကြောင်းအကျင့်ဒါကိုမကသစ္စာလို့ခေါ်တယ်ဒါတော့ခြုံငင်းရောက်ခြင်းကတော့မကရှစ်ပါပေါ့ဗျာအဲ့တော့ဗုဒ္ဓသာသနာတော်မှာတော့ဒီသစ္စာတွေပါရေးကြည့်တာဟုတ်ရေးကြည့်တော့တလောကလုံးဘာဖြစ်လို့ရေးကြည့်လဲမင်းတလောကလုံးလိုက်ကြည့်ဒီသစ္စာလေးပါတရားမရှိတော့ ဆင်းရဲဆိုတာရှိတယ်ခြုံပြောရင်ပေါ့ဆင်းရဲရဲ့ဖြစ်ကြောင်းဆိုတာလည်းရှိတယ်ပြီးတော့ဆင်းရဲငြိမ်းရာဆိုတာရှိတယ်ဆင်းရဲငြိမ်းကြောင်းအကျင့်ဆိုတာလည်းရှိတယ်ဒါကဓမ္မနယ်ပယ်ဘက်ကလောကနယ်ပယ်ဘက်ကကြည့်ရင်လည်းဘုန်းကြီးတို့ဒီလိုပြောလို့ရပါတော့နော်ဆင်းရဲဆိုတာရှိတာကြည့်လို့လူတွေဆင်းရဲတဲ့ပုံစံတွေအများကြီးချမ်းသာတဲ့ပုံစံများနေဆင်းရဲတဲ့အကြောင်းတရားဆိုတာရှိတယ်ဘာဖြစ်လို့ဆင်းရဲလဲအကြောင်းမျိုးမျိုးပေါ့ အတိတ်ဘဝအကြောင်းတွေလည်းပါတယ်ယခုဘဝမကြိုးစားတာတွေလည်းပါတယ်ဒါမျိုးတွေပေါ့နောက်ပြီးတော့လောကလည်းချမ်းသာဆိုတာလည်းရှိတာပဲချမ်းသာခြင်းအကြောင်းဆိုတာလည်းရှိတာနော်ချမ်းသာတဲ့ပုံကိုယ်တွေတွေ့နေဘာလို့ချမ်းသာလဲလိုက်လေလိုက်ရင်အတိတ်ဘဝကုသကံကြောင့်ချမ်းသာတယ်လက်ရှိဘဝကြိုးစားလို့ချမ်းသာတယ်ဒါမျိုးတွေပေါ့ဗျာအခုပြောချင်တာတော့ဓမ္မနယ်ပဲကဆင်းရဲ ငြိမ်းချောင်းအကျင့်တရားဆိုရှိတယ်အဲ့ဒါဘာလဲဆိုဘုရားမိန်တယ်တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပမဂ္ဂင်၈ပါးပေါ့အဲ့တော့မဂ္ဂင်၈ပါးဆိုမဂ္ဂအင်္ဂါပေါ့ဗျာမဂ္ဂဆိုတာလမ်းပေါ့လမ်းဆိုတာအမျိုးမျိုးရှိတာပေါ့နော်တဏှာတဏှာသွားတယ်ဟိုလဲနဲ့သွားလဲလမ်းပေါ့ကားနဲ့သွားကားလမ်းပေါ့ယထာနဲ့သွားယထာလမ်းပေါ့ဒါမျိုးပေါ့ ပြီးတော့လမ်းနေရာမျိုးမျိုးရအလောက်ကင်နီလန်းပြီးတော့ခါကျအပေကိုရောက်စေတတ်တဲ့လမ်းလူပြည်နတ်ပြည်ဗမာဗမာပြည်ဆိုရောက်စေတတ်တဲ့လမ်းနေဗံကိုသွားတဲ့လမ်းဒါမျိုးတွေပေါ့ဒီနေရာမှာလမ်းကိုဆိုလိုတာမဟုတ်ဘူးပေါ့အရိယော မက်ကောဖြူစင်မြင့်မြတ်စင်ကြဲတဲ့လမ်း ဒီမဂ္ဂင်၈ပါးလမ်းစဉ်နဲ့ကျင့်ကြအထုတ်နဲ့ကိုယ်တဏ္ဏမှာဖြူစင်စိတ္တတွေဖြူစင်တန့်ရှင်းနေမယ်ကိလေသာတွေမဖြစ်တဲ့လမ်းကိလေသာတွေမဖြစ်တဲ့သဘောမျိုးကိုပြောတယ်လို့ဒါမျိုးပြောတယ်ပေါ့နော်အဲ့ဒီမှာမဂ္ဂင်၈ပါးမှာတမာဒိဋ္ဌိမဂ္ဂင်တရားအဲ့ဒီမှာလည်းမေးပြေလိမ့်တာဟောပါဒါဟောလိုက်လဲဆိုတမာဒိဋ္ဌိကတမောစာဘိခွေတမာဒိဋ္ဌိတမာဒိဋ္ဌိဆိုတာ အဲကောင်းသောအမြင်ကောင်းသောဉာဏ်မြင်ဆိုဘာလဲလို့မေးယံကောဘိက္ခွေဒုက္ခဉာဏဒုက္ခကိုသိတဲ့ဉာဏ်ဆင်းရဲကိုသိတဲ့ဉာဏ်ဒီတစ်ချက်ပြောတယ်နောက်ပြီးတော့ဒုက္ခသမုဒိယဉာဏ်ဒုက္ခဒုက္ခဖြစ်ကြောင်းကိုသိတဲ့ဉာဏ်ဒါလည်းတမာဒိဋ္ဌိပဲဒုက္ခនិရောဓဉာဏ်ဒုက္ခချုပ်ငြင်းရာကိုသိတဲ့ဉာဏ်ဒါလည်းတမာဒိဋ္ဌိပဲ ဒုက္ခနိရောဓကာမိတိပြိပရာရညာနာဒုက္ခချုပ်ငင်းရအောင်သိတဲ့ဉာဏ်အဲ့ဒါကိုတမ္မာဒိဋ္ဌိလို့ခေါ်တယ်နော်ဉာဏ်ဆိုဒါကြောင့်မို့တရားအထုတ်တဲ့အခါကျတော့ဒုက္ခသဘောသိအောင်အထုတ်ရတယ်ဒုက္ခဖြစ်ကြောင်းသိအောင်အထုတ်ရတယ်ဒုက္ခနဲ့ဒုက္ခတော့ဖြစ်ကြောင်းကိုသိရင်ဒါလေးငြိမ့်သွားရင်ဒုက္ခချုပ်ငြိမ့်အောင်ပေါ့အဲ့ဒီငြိမ့်ဖို့ဆိုဒီတိုင်းမငြိမ့်ပေါ့ဗျာခုနကဘုန်းကြီးတို့ပြော ကျင့်မှငြိမ့်တယ်မကျင့်တော့ဘုန်းကြီးလည်းဟောနေဘုန်းကြီးမကျင့်ရင်မငြိမ့်ပါဘူးသူများဟောနေကိုကိုယ်လည်းကျင့်မှာဟောတာတတ်တာပဲပြောတာတတ်တာပဲကျင့်တာတတ်တာပဲမကျင့်တော့ဘုန်းကြီးလည်းမငြိမ့်ဘူးငြိမ့်အောင်ကျင့်ရတယ်နော်လောကရဲ့နေတော့ဒီအပူမီးတွေလာမှာပဲကိလေသာမီးတွေလာမှာပဲဒါတွေကိုဘုန်းကြီးတို့တဏ္ဍမြန်ငြိမ့်အောင်ကျင့်ရမယ်ဒီခါတလေမငြိဟို ကိုယ်လည်းဘာမှလုံများနဲ့ပူလောင်ပြီးနေတာမျိုးတွေပေါ့ပုပ်ပုပ်ဒုက္ခဖြစ်တော့အဲတော့တမာဒိဋ္ဌိတမာဒိဋ္ဌိရဲ့ဆန့်ကျင်ဘက်ကမိစ္ဆာဒိဋ္ဌိပေါ့နော်နှမျိုးပေါ့ဒိဋ္ဌိကမိစ္ဆာဒိဋ္ဌိတမာဒိဋ္ဌိဒါမျိုးနှမျိုးပြောလို့ရတယ်မိစ္ဆာဒိဋ္ဌိဆိုတာတော့ဒီမကောင်းတဲ့အမြင်တွေပေါ့မကောင်းတဲ့အသိဉာဏ်တွေကြောင်းဉာဏ်တွေတော့ အဲ့မှာတမ္မာဒိဋ္ဌိကြောင့်ပြောတမ္မာဒိဋ္ဌိကဘုန်းကြီးတို့စာပြီးမှ၅မျိုး6မျိုး6မျိုးတခါလေးပြောကြအောင်တမ္မာဒိဋ္ဌိကကမ္မတက္ကရာတမ္မာဒိဋ္ဌိဒါတစ်မျိုးနောက်တစ်မျိုးကြပါလဲဆိုတော့ဇာနာတမ္မာတမ္မာဒိဋ္ဌိဇန်တရားတွေအထုံးဇာနာတမ္မာဒိဋ္ဌိဝိပဿနာဓာတ်ရိုက်သွားတဲ့ပုဂ္ဂိုလ်ရှိတယ်ဒါကြောင့်ဝိပဿနာတမ္မာဒိဋ္ဌိ ဇံကိုခြေကမ်းပြီးဝိပဿနာရှုမယ်ဝိပဿနာဓာတ်ရရှုမယ်ဒါပြီးတော့ क्वे တော့ဗျာအဲဒီတော့ဝိပဿနာဉာဏ်นี่ဆင်းရဲဖြစ်မယ်ဖြစ်သွားပြီးတဲ့နောက်မဉ္ဇဏ်ဖုန်ဉဏ်ရမေဃတမ္မာဒိဋ္ဌိဖုန်ဉဏ်ရတာဖလတမ္မာဒိဋ္ဌိနောက်ကနေမဉ္ဇဏ်ဖုန်ဉဏ်ရပြီးရသွားပြန်တော့ကိုငါဘာမဲ့တရသွားဘာဖို့ရရသွားပြန်ဆင်ကျင်တဲ့ဉာဏ်ဒါပစ္ဆကနာတမ္မာဒိဋ္ဌိလို့ခေါ်တယ် အဲ့ဒီထဲမှာဘုန်းကြီးတို့ပထမဆုံးတမ္မာဒိဋ္ဌိကမ္မတက္ကရာတမ္မာဒိဋ္ဌိဒါကိုစပြောကြအောင်နော်ကမ္မတက္ကရာတမ္မာဒိဋ္ဌိကမ္မတက္ကရာတမ္မာဒိဋ္ဌိကံကံရဲ့အကျိုးကိုယုံကြည်ပြီးယုံကြည်လက်ခံတဲ့ဉာဏ်မျိုးပေါ့ဒါကမ္မတက္ကရာတမ္မာဒိဋ္ဌိတရားအထုတ်ပြီဆိုရင်အဲ့ဒီကဟာလောကတော့ပြည့်စုံရတယ်နော်ကမ္မတက္ကရာတမ္မာဒိဋ္ဌိမှ မရှိရင်ဒီပုဂ္ဂိုလ်ဘုန်းကြီးတွေလည်းအတူတူပဲ တရားအမထုတ်ချင်ဘူးအဲ့ဒီလောက်အခြေခံသိတာဟောကောင်းတာလို့ကောင်းကျိုးရတယ်မကောင်းတာလို့မကောင်းကျိုးရတယ်ဖေဟတရားပေါ်မှာလည်းယုံကြည်မှုကလည်းရှိမှကံကံရဲ့အကျိုးကလည်းယုံကြည်မှုကရှိမှယုံကြည်မှုအခြေခံနဲ့ဉာဏ်လည်းရှိမှလောက်ဖြစ်တယ်ဒါကဘုန်းကြီးတို့ကျင့်စဉ်မဲ့ခင်၃မျိုးဆိုတကဆရာသမားတွေကခွဲပြကြတယ်။ဘိုးအရင်ကဓမ္မစကြာမှာဘုန်းကြီးဆောင်းဖို့လေးပြောခဲ့ပါတယ် မူလပုပ္ပအရိယာ၃ဝမက္ခင်မြတ်ဆိုမူလမက္ခင်လို့ခေါ်တယ်မူလမက္ခင်ဆိုအခြေခံမက္ခင်ပဲအခြေခံမက္ခင်ဆိုဒီကမ္မတက္ကရတမဒိဋ္ဌိကိုပြောတာဒီဟာတော့အခြေခံပြည့်စုံကမ္မတက္ကရတမဒိဋ္ဌိနဲ့ပြည့်စုံသွားရင်ဒါနလည်းလုပ်ဖြစ်တယ်သီလလည်းဆောက်တည်ဖြစ်တယ်ပါရမီဖះလောင်းပါရမီဖြည့်တာဒီကမ္မတက္ကရတမဒိဋ္ဌိနဲ့အခြေခံပါရမီဖြည့်သွားတာ ဒီတော့ကမ္မတက္ကရာတမ္မာဒိဋ္ဌိအရေးကြီးတယ်ဒါကြောင့်မူလမက်ခင်ကမ္မတက္ကရာတမ္မာဒိဋ္ဌိရှိတဲ့အခါကျသီလပြည့်စုံလို့မယ်အခုဘုန်းကြီးတို့ခုနကသင်္นานသင်ယုံနဲ့မကောင်း၅ပါးသီလသို့မဟုတ်မနေ့ကတဲ့ယောဂီတွေကျတော့၈ပါးသီလမှာစောင့်တည်တာဒါတွေကတော့မူလမက်ခင်ခေါ်တယ်အခြေခံဒီတရားတွေနဲ့ပြည့်စုံမှတရားထုတ်လို့ရတယ်မကဆိုလမ်းမယ်ဒီလမ်းနဲ့ပြည့်ဒီအခြေခံလမ်းစဉ်ပြည့်စုံအောင် ကာမတက္ကရာကာမတက္ကရာသမာဓိဋ္ဌိဒါပြီးဆုံးမယ်ဒါပြီးဆုံးမှာပါပြီလေသီလပြီးဆုံးမယ်ဒါမူလမခင်ပဲဘုန်းကြီးဖြစ်ဖြစ်လူဖြစ်ဖြစ်ကာမတက္ကရာသမာဓိဋ္ဌိရှိရမယ်ခြေခံအနေနဲ့ပြီးတော့သီလရှိရမယ်ယဟန်ဆိုယဟန်သီလပေါ့ယဟန်သီလမှာမပြည့်စုံဒီဘုန်းကြီးပဲအာထုတ်လို့အားတော်အားထုတ်ခြင်းနဲ့စိတ်ရှိသည့်တိုင်ယဟန်သီလမပြည့်စုံနဲ့မညောဘုရားရောက်ခက်တယ်မလွယ်ဘူး အကြောင်းကိုတကယ်ကျင့်ပြီဆိုရင်သီလလုံဖို့ရည်ကြီးတယ်သီလလုံအောင်ခရုဆိုင်ရတယ်သီလပြီးဆုံးပြန်ကျင့်ရတယ်တကယ်ကျင့်တဲ့နယ်ပယ်ပဲရောက်တော့မှဝိနည်းပုံလေးစားတယ်ကျင့်တဲ့နယ်ပယ်ပဲမရောက်ရင်ဝိနည်းမလေးစားဘူးဒါကြောင့်မို့ဘုန်းကြီးတို့ခုလည်းမထူသီလတတ်သက်ဆောက်တည်ုံနဲ့ပြီးဆုံးကိုခက်တယ်တရားအထုတ်လိုက်မှပို့ပြီးဆုံးတရားထုတ်လိုက်မှပို့ငြိမ့်တယ်ပို့ပြီးဆုံးဒါကြောင့်မို့အဲ့ဒီ ကာမတဂရတမဒိဋ္ဌိနဲ့သီလဘာခေါ်လဲမူလမက္ကအခြေခံမက္ကအခြေခံပေါ့လေမညာပညာရာကြောင်းအကျင့်ပဲနောက်ဒုတိယကမူလပုပ္ပပုပ္ပပုပ္ပဆိုပုပ္ပဘာကမက္ကပြောတယ်ပုပ္ပဘာကမက္ကဆိုဘုန်းကြီးတို့အိုးရင်တော့ကဘုန်းကြီးသူတိမာတုတ်တခါဟောဘူးတယ်ပုပ္ပဘာကမက္ကဆိုဝိပဿနာဉာဏ်နဲ့ပြောတာမဉဏ်ရဲ့ရှေ့မှာဖြစ်နေတဲ့ဝိပဿနာဉာဏ်တွေကပုပ္ပဘာကမက္က တရားအထုတ်ပြီဆိုရင်ဒါကြောင့်ဝိပဿနာဉာဏ်นี่ဖြစ်အောင်အထုတ်ရတယ်ဝိပဿနာဉာဏ်นี่ဖြစ်မှဝိပဿနာဉာဏ်นี่ဆင်းရဲတက်သွားပြီးတော့မဉဏ်ဖွဉဏ်ရဒါကပေါ်ပါပါကမဲ့ဘောဘာဘာကမကင် ပြည့်စုံမှာဘာဖြစ်မလဲအရိယာမကင်ပေါ့ဗျာမညာဖွညာရမှာဘောဘာဘာကမကင်မပြည့်စုံမညာဖွညာမရဘူးဒါလေးမှတ်ထားမယ်ဒါကြောင့်မို့ ဝိပဿနာအထုတ်တဲ့ခါကျတော့တမဆံဃာမထုတ်အောင်တခါလာလဲတာတခါလဲတာအဲ့ဒါတော့မဟုတ်သေးဘူးပေါ့ဗျာဝိပဿနာဉာဏ်ဖြစ်ရမယ်ဝိပဿနာဉာဏ်ဖြစ်အောင်လည်းအထုတ်စေခြင်းနဲ့ဖြစ်မှာဘောဘာဘာကမဲ့နဲ့မဲ့ခင်နဲ့ပြီးဆုံးမှာဘောဘာဘာကမဲ့ခင်ပြီးဆုံးမှာဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်ပြီးတော့အရိယာမဲ့ခင် ကိုလိုချင်တဲ့မဲ့ညာဖွညာရမှာဒါကြောင့်မို့မူလပုဗ္ဗအရိယာ၃ဝမဲ့ခင်များ ဒီဟာတွေအစဉ်တိုင်းကြင်ကြမပွားများမယ်ဖြစ်ပွားစေလေဤမဲ့ခင်ပြေးဝင်နိဗ္ဗာန်တာမဉ္ဇဏ်ဖုန်ညာရပိုင်တော့ကိလေသာငြိမ်းတဲ့သင်္ခါရဒုက္ခတွေငြိမ်းတဲ့ဒီအငြိမ်းတဲ့နေရာတွေကိုဝင်သွားတာပဲဒါကိုနိဗ္ဗာန်လို့ခေါ်တယ်နော်အဲ့တော့ဒီနေရာမှာဘုန်းကြီးတို့တမ္မာဒိဋ္ဌိတို့သိတာအသိဉာဏ်ဖြစ်တာအသိဉာဏ်နဲ့သိတာနော် သမာဓိတိကဘယ်လိုသိရလဲသိတယ်လဲခုနဘုန်းကြီးပြောခဲ့တယ်ဒုက္ခဉာဏ်နဲ့ဆင်းရဲတဲ့သဘောဉာဏ်နဲ့သိတယ်ပြီးတော့ဒုက္ခသမုဒိယဉာဏ်ဒုက္ခသမုဒိယဉာဏ်ဆင်းရဲဖြစ်ကြောင်းကိုဆင်းရဲတဲ့ဖြစ်ကြောင်းတရားကိုဉာဏ်နဲ့သိတယ်ပြီးတော့ဒုက္ခនិရောဓိဉာဏ်ဆင်းရဲရဲ့ချုပ်ငြိမ်းရာကိုဉာဏ်နဲ့သိတယ်နောက်တစ်ခုကဒုက္ခនិရောဓဂ ामि နိပရိပဒဉာဏ် ဒုက္ခချုပ်ငြိမ်းရာ ရောက်ကြောင်းအကျင့်ကိုလည်းညာနဲ့သိတယ်အဲ့လိုသိပုံကဘလို့သိတယ်လဲသိပုံတွေကနှစ်မျိုးရှိတယ်ပုဗ္ဗဘာကရှေးအဖို့ကသိတယ်အရိယာမခဏအရိယာမညာရတဲ့ခဏမှသိတယ်သိခြင်းတစ်မျိုးပေါ့ပုဗ္ဗဘာကရှေးဖို့ကသိခြင်းသိတာတစ်မျိုးခုနက သစ္စာခုနကဉာဏ် တမာဒိဋ္ဌိနဲ့ဒုက္ခသိတယ်ဒုက္ခဖြစ်ကြောင်းသိတယ်ဒုက္ခချုပ်ငြိမ်းသိတယ်ဒုက္ခချုပ်ငြိမ်းကြောင်းအကျင့်ကိုသိတယ်ဒီလိုသိတာဘယ်လိုသိလဲမေးဘုဘဘာကရှေ့ဖို့ကသိတာသိခြင်းတစ်မျိုးအရိယမခဏအရိယမညံနဲ့သိခြင်းသိခြင်းတစ်မျိုးဆိုနှမျိုးရှိပါတယ်ဆိုဆံမေများဖွင့်ပြအဲ့ဒီမှာဘုဘဘာကရှေ့ဖို့ကနေပြီးတော့ခုနကဒုက္ခဒုက္ခဖြစ်ကြောင်းဒုက္ခချုပ်ငြိမ်းရာဒုက္ခချုပ်ငြိမ်းကြောင်းအကျင့်တွေကို သိပုံကအဆင့်၅မျိုးရှိတယ်ဒီလိုစာပေများမှာမိတ်ပါတယ်ဘယ်လိုသိလဲပါဠိလေးနည်းနည်းဖတ်ပြမယ်နော်ဧဝမတ္တပုဗ္ဗဘာဂေဒွိတုတစ္ဆေတုဩဃပရိပု္ပ္ပနပရိပု္ပ္ပစာတဝနဒါရဏတမ္မတနာပရိဝေရောဒီမှာကသစ္စာတွေက ဒုက္ခနဲ့သမုဒိယပဲကျင့်ကြအထုတ်လို့သိနိုင်တယ်။အိုးမေဃသစ္စာနိရောဓသစ္စာကြတော့အရိယမဉဏ်ကြောင့်မှသိနိုင်တယ်။အဲတော့ဘုန်းကြီးတို့အရိယမဉဏ်မရမဉဏ်ဖွဉဏ်မရသေးတဲ့ပုဂ္ဂိုလ်ဟာရှိက သစ္စာနှစ်ပါးပဲရင်သိအောင်လို့ဒုက္ခနဲ့သမုဒိယဒုက္ခနဲ့သမုဒိယသိဖို့ရှေးဥစွာဘယ်လိုရှေးဖို့ကသိရမယ်ဘာလို့အမလဲနံပါတ်1ဥက္ကဟ သင်ယူပြီးတော့သိရမယ်လေးလာပြီးသိရဒုက္ခသစ္စာဒုက္ခဆိုတာဘယ်လိုမျိုးတွေလဲဘုရားဟောဘုရားအများကြီးဟောသွားတယ်နော်ဒီကဟောနာတိဒုက္ခလို့ဆိုရင်ပူဆွေငိုကြွေးတာတွေဒုက္ခပဲဟိုနေကအများကြီးပြောသွားတယ်အဲ့ဒီဟာလေးတွေကမ္မတာအဲ့ဒါကတော့သင်ယူသိတာပဲတကယ်ကြင်ကြံလို့သိတာမဟုတ်သေးဘူးဒီလိုမှတ်တာနောက်တစ်ခုကတော့ဗာလဲဆိုတော့ ပရိပု္ပ္ပာဒုက္ခဆိုတာဒုက္ခရဲ့တရားတွေကဘာတွေလဲဒုက္ခရဲ့အတိတ်ပဲတွေဒါတွေမေးရမယ်မြင်ရမယ်မေးမြန်းပြီးတော့လည်းလေ့လာမယ်မေးမြန်းပြီးတော့လည်းသိနိုင်တဝနာ ကုလိုတွေနာကြားပြီးတော့လည်းသိနိုင်တယ်ဒါရဏအာတိပဏတုတ်ကိုဆောင်းထားမယ်ဓမ္မစကြာတုတ်ကိုဆောင်းထားမယ်ဒီနည်းနဲ့လည်းဒုက္ခသမုဒယသိနိုင်တယ်နောက်တမ္ပတနာ ရှုမှတ်ဆင်ញင်ပြီးတော့လေဒီဒုက္ခသမုဒယသစ္စာတွေသိနိုင်တယ်အဲ့တော့ရှုမှတ်ဆင်ញင်ရမယ်ဆိုတော့ဒါလေးအရင်ပြောမယ်နော်သစ္စာအရင်တော့လည်းဘုန်းကြီးတခါပြောခဲ့ပါပါသစ္စာကဝတ္တသစ္စာဝိဝတ္တသစ္စာဒါမျိုးနှမျိုးရှိတယ်ဝတ္တသစ္စာဆိုတာကဒုက္ခနဲ့ဒုက္ခသစ္စာနဲ့သမုဒယသစ္စာကိုခေါ်တယ်ဝိဝတ္တသစ္စာဆိုနိရောဓသစ္စာနဲ့မဂ္ဂသစ္စာကိုခေါ်တယ် ဘာဖြစ်လို့ဒုက္ခနဲ့သူဒုက္ခသစ္စာနဲ့သမုဒယသစ္စာကိုဝိတ္တသစ္စာလို့ခေါ်တယ်လေလို့မေးဝိတ္တကလဲနေတဲ့သဘောသမုဒယတဏှာရှိလို့ဒုက္ခပြဒုက္ခမီပြီးပြီးတော့တဏှာဖြစ်တယ်အဲ့ဒီလိုပေါ့လို့လဲနေတာကိုဝိတ္တသစ္စာလို့ခေါ်တယ်ဒုက္ခနဲ့သမုဒယကနော်ဒီဆင်းရဲဒုက္ခဖြစ်တယ်ဆိုတာတဏှာရှိလို့ဖြစ်တာအဲ့ဒီပေါ့နှစ်သက်မြန်တော့မှုတဏှာရှိလို့ဖြစ်တာ ဒါပဲရှိလို့ဒုက္ခပြဒီဒုက္ခမိပြီးတော့တခါသမုဒိယသစ္စာပြန်ဖြစ်ပြန်အဲ့ဒါမျိုးပေါ့ကိုကဒီသားလေးပေါ့ဒီပစ္စည်းလေးဒီသားလေးပေါ့သမီးလေးပေါ့ချစ်ခင်များနှုတ်ရှိတော့ဆင်းရဲဒုက္ခဖြစ်ဟောဒီကြောင်းကြီးဒီကံကြီးပေါ့နိတ္တမြန်တို့ဆင်းရဲဒုက္ခဖြစ်တော့ဒီဒုက္ခတရားတွေမိပြီးပြီးတခါတကူမှသမုဒိယပြန်ဖြစ်ပြန်ဒီသားလေးကြည့်ပြီးတဏှာဖြစ်ငါသားလေးပဲငါသမီးလေးပဲအမျိုးဖြစ်အဲ့လိုလဲနေတာဝတ္တသစ္စာလို့ခေါ်တယ် ဒုက္ခနဲ့သမုဒယသစ္စာလဲနေဒါဝိတသစ္စာခေါ်တယ်လောကရဲ့နေရတော့လောကရဲ့နေဖုံကျော်လူအတူရောပေါ့ဗျာဒါတွေတော့ဖြစ်နေတော့ပြန်ကင်းလို့မှများတရားမရှုမှလေးလေးဖြစ်နေမှာလောကရဲ့နေဒါတွေထက်ခါထက်ခါဖြစ်နေမှာဒါကြောင့်ဒီသစ္စာနှစ်ပါးဆင်းရဲတွင်မှာ ဝင်နေတဲ့သစ္စာတွေဖြစ်တယ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတတ္တဝါတိုင်းတတ္တဝါတိုင်းမှာဒီ သစ္စာနှစ်ပါးကဖြစ်နေတယ်လို့ဒီလိုမှတ်ထားပါဗျာ။အော်និရောဓသစ္စာနဲ့မဂ္ဂသစ္စာဒီသစ္စာနှစ်ပါးကိုတော့ဝိတ္တရာကင်းသွားတဲ့အတွက်ဝိဝတ္တသစ္စာလို့ခေါ်တယ်။တန်တရားလဲခြင်းတန်တရားဝလဲခြင်းကိုပြည့်စေတတ်လို့ဝိဝတ္တသစ္စာလို့ခေါ်ပါတယ်။ဒီသစ္စာနှစ်ပါးတော့တာမန်ပုဂ္ဂိုလ်များတော့ကိုယ်ပိုင်ဉာဏ်နဲ့မမြင်နိုင်ပါဘူးဗျာ။မြင်သိဖို့ခက်တယ်။ဘာနဲ့မြင်နိုင်လဲ ခုသင်ပေးတာပေါ့ဗျာဒါသုတပြညာအဲသုတပြညာညာနဲ့ဖြစ်အောင်ဘုန်းကြီးတို့သင်ပေးတယ်စာဖတ်မယ်စဉ်းစားတွေးကြည့်တယ်အဲလိုနေနဲ့သုတပြညာစိတ်တပြညာနဲ့သိနေသုတပြညာကလေလာတဲ့နာယူတဲ့စာဖတ်တယ်ဟုတ်လားသုတပြီးတော့စဉ်းစားပြီးသိတာစိတ်တပြညာဒါနဲ့ပဲသိနိုင်ဘယ်လိုသိရမလဲနိဗ္ဗာန်အကောင်းဆုံးနော်ဟုတ်ပြီအဲ့မှာនិရောဓသစ္စာ အိဋ္ဌံကန္တမနာပံမေဃသစ္စာအိဋ္ဌံကန္တမနာပံဒီလိုကြားဘူးနာပါနဲ့ဩနိဗ္ဗာန်ဆိုတာအင်မတန်ကောင်းတာပဲနှစ်သက်စရာပဲမြတ်နိုးစရာပဲဒါမျိုးတွေသုတ္တမြာညာနဲ့တိထားမယ်။ညာနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒီမိလိန်နာမင်းညာရှင်နာကတင်တော်ဒါမေးထားပြီလေ အခုလိုသိရမယ်သုဒ္ဓမယညာနဲ့သိတယ်တကယ်ရောသိနိုင်ပါမလားသုဒ္ဓမယညာနဲ့နိဗ္ဗာန်သဘောနားလည်နိုင်ပါမလားဒီမင်းကြီးလည်းတန်တရားရှိလို့မေးတာပါအဲ့တော့ရှင်နာဂဒေနာဘာပြောလဲအသူမေးပုံလေးချင်းပြောပါမယ်ရှင်ဘုရားတဲ့နိဗ္ဗာန်ကိုမတွေ့ရသေးတယ်မမြင်ရသေးနိဗ္ဗာန်ကိုဉာဏ်နဲ့မတွေ့မမြင်သေးတဲ့ပုဂ္ဂိုလ်နိဗ္ဗာန်ကောင်းတယ်ဆိုတာသိနိုင်ပါမလား ရှင်းနာကသင်္နာဘာဖြစ်သိနိုင်ပါလေမင်းကြီးဘယ်လိုလုပ်သိနိုင်မလဲရှင်ဗျာတဲ့ဆောရကတဲ့ဥပမာနဲ့ပြောမယ်တဲ့ခြေတော်ကျိုးနေတဲ့ပုဂ္ဂိုလ်ဟာခြေတော်ကျိုးတဲ့ဒုက္ခတွေ့နေရခြေတော်မကျိုးရင်ကောင်းတယ်ဆိုတာမသိပေဘူးလားခြေတော်ကျိုးနေပဲခြေတော်မကျိုးရင်ကောင်းတယ်ဆိုတာမသိပေဘူးလားဒါပြောတော့သိပါတယ်ရှင်ဗျာတဲ့နောက်ဥပဒခုမေးမေးပါ အနာယောဂဝိညာဖြစ်နေတဲ့ပုဂ္ဂိုလ်ဟာနာယောဂဝိညာပြောက်ပိုင်ကောင်းမယ်ဆိုတာမသိပြီဘူးလားနာယောဂဝိညာတော့မပြောက်သေးဘူးဒါပေမဲ့ပြောက်ပိုင်ကောင်းတယ်ဆိုတာတော့သိနေသိပါတယ်ရှင်ဗျာဒါရောက်တယ်အေးမကောင်းတာတွေမှန်များတွေ့ကြုံတယ်ဒါတွေမရှိရင်ကောင်းတယ်ဆိုတာကိုတဲ့မတွေ့ကြုံသူမတွေ့မတွေ့ကြုံဘူးသေးပေမဲ့လို့လည်းဘာလို့လဲမှတ်စပြီးသိနိုင်ပါတယ် အဲ့ဒီဥပမာတွေလိုပဲလောကမှာအိုခြင်းနာခြင်းသိခြင်းစတဲ့မကောင်းတဲ့ဆင်းရဲတွေဆိုတာရှိနေတယ်ဒီဆင်းရဲတွေကုန်ဆုံးတဲ့နေရာနိဗ္ဗာန်ဟာကောင်းတယ်လို့မသိနိုင်ဘူးလားမင်းကြီးမှန်ပါဗျာသိနိုင်ပါတယ်ဗျာလို့ဖြေပါပါဒါနဲ့ပတ်သက်ပြီးဘုန်းကြီးတို့ဒီသုတ်ပါဝါဒမင်းသမီးတို့ဒါပေါ့ဗျာသူကတော့သောတာပန်မှာဒါပေမဲ့လို့ ညာနာမဖြစ်သေးပေမဲ့လည်းသောတာပန်လျော့နိဗ္ဗာန်ကိုဆင်ခြင်ပြီးသိတာပါအဲ့မှာတော့ယနာသုံးပါးရဲ့ယနာသုံးပါးရဲ့ဂုံကိုဂုံလုံးဆင်ခြင်သိတာပေါ့အဲ့ဒါမှာနိဗ္ဗာန်ဆင်ခြင်ပုံနေသိပုံလေးလည်းပါတယ်ပေါ့နော်ဒါလေးပြောပါဦးမြတ်စွာဘုရားဟာဒီကောလီယာမင်းတို့ရဲ့တိုင်းပြည်ထဲမှာရှိတဲ့ဂုံတိကာဆိုမြို့ဂုံဒဒါနတော်မှာတရင်သုံးနေထိုင်တယ် အဲ့ဒီမြို့မှာ ကောလိယမင်းသမီးသုတ်ပါဝါဒမင်းသမီးရှိပါတယ်သုတ်ပါဝါဒမင်းသမီးလေးဟာရှင်သူလေးအလောင်းလျာလေးပရိသတ်နေတည်တော့ခုနှစ်နှစ်နဲ့ခုနှစ်ရက်ပရိသတ်နေကိုယ်ဆောင်ရပါတယ်ပရမခုနှစ်နှစ်တိတ်ခံစားဖို့မပေါ်ပါဘူးနောက်ဆုံးခုနှစ်ရက်ကြာအပြင်းထန်ခံစားမူမေ့မျောသွားခံအာတရိယလိုက်ဆင်းရဲဒုက္ခတွေကို ဟိုသိခံလိုက်ပြီးတော့ဖရာကုံတရားကုံတန်ခါကုံဆင်ញင်တယ်ပထမဖရာကုံကိုဆင်ញင်တယ်တမ္မာတမ္ဗုဒ္ဓဝတ္တသောဘဂဝါယောဣမတ္တဧဝရူပတ္တဒုက္ခတ္တပါဏာယဓမ္မံဒီတိတိမြတ်စွာဘုရားအလုံးစုံတရားတွေကိုယ်ပိုင်ဉာဏ်နဲ့ထိုးထွင်းသိတော်မူပါတယ်ဒါတမ္မာတမ္ဗုဒ္ဓခုံတော်ဆင်ញင်တာ ဒီယုံနာတရားတွေရှိနေလို့ဒီဆင်းရဲမှာသူ့မှာဒီဒီကိုယ်ပရိသန်နေဆောင်ထားတော့ဆင်းရဲဒုက္ခဖြစ်တော့ဟောဒီယုံနာနေရှိလို့ဆင်းရဲမှုဖြစ်တာဒီယုံနာနေမရှိဆင်းရဲမှုမဖြစ်နိုင်ဘူးမြတ်စွာဘုရားကဒီလိုဆင်းရဲဒီလိုသဘောရှိတဲ့ဆင်းရဲတွေကိုပယ်ဖို့တရားဟောတော်မူတယ်ဖရာကုံတော်တွေကိုလည်းဆင်ញင်ပါတယ်နာတော့သူ့ရဲ့ကုံဒုက္ခတော့နာတာပဲဒါပေမဲ့ဒီလိုဆင်ញင်ပါတယ် ပြီးတော့တုတ်တိပန်သောဝတ္တတတ္တဘဂဝတောတာဝကတံကိုယောဣမတ္တဧဝရူပတဒုက္ခတပါဏာယပฏิပန်သောတန်ခဂုံကိုလည်းဆင်ញံပုံသူဆက်ပြောပါခုနကကိုမီမဖားနိုင်လို့ဒုက္ခဖြစ်နေခြင်းတတိယတဲ့ခြင်းဒီဘုရားကုံလည်းဆင်ញံတယ်တရားကုံလည်းတန်ခဂုံလည်းဆင်ញံတယ်မြတ်စွာဘုရားဒီပြတန်ခါတော်များကောင်းသောခြင်းကိုကျင့်ကြံတော်မူကြပါတယ်တုတ်ပฏิပန်သောဒီကုံဆင်ញံတော့ဒီ ယုံ nant တရားတွေရှိနေခုနလိုသူ့မှာဒီဒီခန္ဓာကိုယ်ရလာတော့ရလာတော့ဒီဒုက္ခတွေဖြစ်မှာပဲဒီဒုက္ခတွေပယ်ဖို့ငြိမ်းဖို့တဲ့တန်ခါတော်များကျင့်နေကြတာပဲတန်ခါရဲ့ဂုံနဲ့ဆင်ញင်ပါပြီးတဲ့အခါကျတော့နိဗ္ဗာန်သူကသောတာပန်ဆိုနိဗ္ဗာန်မြင်တာတော့သူဒုက္ခံဝတ္တတန်နိဗ္ဗာန်ယတိတံဧဝရူပံဒုက္ခနာတံဝိစတိနိဗ္ဗာန်ဆိုတာအခုသူခံစားနေရတဲ့ ဒုက္ခမျိုးတွေငြိမ့်နေတယ်ဒုက္ခအလိုငြိမ့်နေတယ်ဒါကြောင့်ဘုရားနိဗ္ဗာန်အလုံးချမ်းသာတယ်လို့နိဗ္ဗာန်ရဲ့ဂုဏ်ကိုလည်းဆင်ញံနှလုံးသွင်းတယ်ဒါဆင်ញံနှလုံးသွင်းတာသွင်းတာတစ်ပိုင်းလေနာတာနာတာတစ်ပိုင်းပဲနော်နောက်ပိုင်းသူခံစားတာတွေပြင်းထန်တော့ဘုရားကိုသွားလျှောက်ထားခိုင်းတာသူမျိုးသားအပြောချင်တာဒီနေရာမှာတော့ဗာပြောရလဲဆိုတော့ယုံ nant ရှိရင်ဒုက္ခရှိမယ်ယုံ nant တရားတွေ ချုပ်ငြိမ်းမှဒုက္ခဆိုတာငြိမ်းမယ်။နာယောဂဖြစ်တယ်ဆိုဖြစ်ဆရာရှိလို့ဖြစ်တယ်ဖြစ်ဆရာမရှိမဖြစ်ဘူး။နော်ဘုန်းကြီးတို့ဒီဒုက္ခဖြစ်တယ်ဆိုယုံ nant တရားတွေရှိလို့ဖြစ်တာ။ယုံ nant တရားတွေချုပ်ငြိမ်းမှဒုက္ခချုပ်ငြိမ်းတယ်ဒါဟာနိဗ္ဗာန်ပဲ။နော်ဒီတော့ဒီနိဗ္ဗာန်ကိုရောက်ဖို့အတွက်သစ္စာကခုနလေးမျိုးရှိတဲ့တက်ကဒုက္ခနဲ့သမုဒယကိုဝိတ္တသစ္စာလို့ခေါ်ပါတယ်။နိရောဓနဲ့မဂ္ဂသစ္စာကို ဝိဝတ္တသစ္စာခေါ်တယ်။အဲတော့ဒုက္ခချုပ်ငင်းရာရောက်ချင်ရင်ဝိတ္တသစ္စာနဲ့ဝိတ္တသစ္စာတွေဖြစ်တဲ့ဒုက္ခနဲ့တပူရကိုမြင်အောင်ရှုရတယ်။အဲဒီသစ္စာနှစ်ပါးရှုမှတ်ရတယ်နော်။အဲလိုရှုမှတ်မှသာလေဒီဒုက္ခတွေလူကတွေချုပ်ငင်းတဲ့နိဗ္ဗာန်ကိုရောက်နိုင်တယ်။နော်ဒီနေ့ဒီလောက်နဲ့တော့နက်ပြန်မှဆက်ပြောကြအောင်6နိုင်တူ ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ပြပြဆွေးနွေးပြရပါလို့ရှင်